ဆရာဝဲပြတ်တော်တဲ့နေသတင်းတော့ကြည့်သွားရှင်လေးစားတော့ဟောရဒါလည်းသုံးသတင်းတော့ပဲတရားဟောဖို့ရည်ကြီးသွားကြပြီနာရီကျော်ဒီလိုလိုလာရီကျော်တရားနေ့မဟုတ်ဘူးသွားပြီးအဲဒီအပြားနဲ့ယမနာနာမောတို့6တို့ပဲရောက်တော့သွားနေတာနဲ့သကောင်းသားကြီးတော့ကြမှာဆက်ပြီးတော့တခါဟောနိုင်ပါကြားတဲ့သုံးသတင်းတော့ပြအောင်ပါ အဲရောက်တရားတူလို့နဲ့ဘယ်တရားဟောရမလို့လို့စဉ်းစားတယ်ဘယ်တရားမှမပေါ်လာဘူးဒါနဲ့အရင်ကအစဉ်ရှိတယ်တဲ့သက္ကပညာသုတ်ကိုဟောဖို့ကြောက်တာနဲ့လားဟောမှာပါပဲလို့ပြီးတော့အခုဟောလာတဲ့တရားတွေကရာဇယုပြည်ရောက်လို့တရားဟောခြင်းကရာဇယုမြတ်စွာဘုရားရာဇယုရောက်ပြီးတော့ ရာဇယူနဲ့ရာဇယူမှာသတင်းသုံးပြီးတော့ဟောနေတဲ့တရားတွေအဲဒါတွေကိုဟောလာတယ်အခုကလည်းပဲရာဇယူမှာဟောတဲ့တရားလည်းလက်ကပြညာလို့ဒါပေမဲ့လို့အဲဒီသာသနာဥစ္စာကဟောတာတော့မဟုတ်ဘူးတော်တော်နောက်ကြမှာဟောတဲ့တရားသူအထုပ်ပတ္တိတွေကပေါ်နေတယ်အဲတော့သင်္ကားတော်ရာဇဂိုရောက်နေတာရာဇဂိုနဲ့ ဟောမှပဲလို့ဒီတရားဒါကရှိကလည်းပဲဘုန်းကြီးကဒီကြိမ်လားနှစ်ကြိမ်လားဟောဘူးပါပြီဒီမှာကိုပဲတချို့လည်းပဲကြားဘူးလို့တချို့လည်းပဲမှတ်မိနေဦးမှာပါပဲသက္ကပညာသုတ်တဲ့သက္ကပညာ လက်ကဆိုတော့တရားပညာကတော့မေးခွန်းတရားရဲ့မေးခွန်းအကြောင်းပြုပြီးတော့ဟောထားတယ်ဆိုလက်ကပညာဆိုတရားရဲ့မေးခွန်းကလည်းချမ်းသာဖို့ရာမေးတာတော့ဒါကြောင့်ဘုရားနာမည်ပေးတာသက္ကပညာသုတ်ကိုတရားအမေးချမ်းသာရေးတရားတော်လို့နာမည်ပေးထားပါတယ်။တရားမင်းကမေးတာလို့ လူနာဇမသတ္တဝါတွေချမ်းသာရေးကိုမြတ်စွာဘုရားကဟောထားတယ်။တရားအမေချမ်းသာရေးတရားတော်။ဒါကဘယ်နဲ့မေးတာတော့ဆိုမိကုံးကစရ။နှုတ်မူဒီတရားကတော်တော်နဲ့ရောက်မှာမဟုတ်ဘူး။မာဒုပ္ပတိပြောနေတာနဲ့ကနေ့ဒုပ္ပတိတောင်ပြီးခြင်းမပြီးမှာမာတေရောက်မှာမဟုတ်တရားအစဟောမှပြန်မှာ။တရားမွဲရဘဲနဲ့ပြီးတော့တရားမကြောက်ဘူး။ kaịbanye ozọ na nubo ọmara ịba mde wa mna ụba ndị butubaya e aweela adanda na weharamuaweri naodị idizanbhdị asana ee rtada wearadị bwerinaodị mara ib siyekenaọmụrụ osịba <clears throat> Diwa na dwnadbleghoụ mna ụụ dụrnaụlga na na agha naụgilgo ganannabileghaụ enyere bo na yez butugaha jee hiazụ a banobilego dị cijibao nisi mfeya naebedị ohiazụ aahaụ ဣတိစာဤသို့လိုလားတောင်းတာခြင်းမီလီဟောတိဖြစ်ပေနေပါသည်မယံငါတို့သည်အရဏာမယံငါတို့သည်အဝေရာယံမရှိကုန်သည်ဖြစ်၍ရကင်းကုန်သည်ဖြစ်၍အရဏာဘေရန်ကင်းကုန်သည်ဖြစ်၍အတပတယံသူကင်းကုန်သည်ဖြစ်၍အဝေရီနော မိမိတို့ကလည်းသူတော်ဘာရဲ့ရန်သူမဟုတ်ကုန်သည်ဖြစ်၍ဝေရိမှုနေလိုပါကုန်၏နေခြင်းပါသည်ဣတိဤတော့ဣတိဇာဤသောသောလိုလားတောင်းတာခြင်းမိလီဟောတိဖြစ်၍နေပါသည်ရှင်ဘုရားအထသပါဏာထိုလို့ကောင်းသောလိုလားခြင်းရှိပါလျက်ေထိုသုခတိသောနတ်လူအစရှိသောတ attva အပေါင်းတို့သည်ကိန်းတန်ရောဇနာ အဘယ်တန်ရောစဉ်ရှိကုန်၏ဖြစ်၍ဂိဏယောဇနာဘယ်သို့သောနှောင်ကြိုးဖြင့်ဒီနောင်ဒုက္ခထားကုန်သည်ဖြစ်၍သဝေရာရာရှိကုန်သည်ရမကင်းကုန်သည်သဒန္နာဘေရာရှိကုန်သည်ဘေရာမကင်းကုန်သည်သတပတာယာလူရှိကုန်သည်

နတ်တွေလည်းရှိပါတယ်လူတွေလည်းရှိပါတယ်အတူရာဆိုတဲ့နတ်တွေလည်းရှိပါတယ်အတူရာဆိုတာနတ်တွေနဲ့ပြန်လူတွေပဲဒါပဲနော်ဒီနေ့ဒါတိုက်ဆက်ကြတယ်လို့ကတော့တို့ရံလူတွေပဲငကားတွေလည်းရှိပါတယ်ဗျာတဲ့ကန္နာဘခေါ်တဲ့ဒီနာမျိုးတွေလည်းရှိပါတယ်ကန္နာဘနာမျိုးဆိုတာကတော့ ဒီမုတ်သားကုံဘက်ကပေါ့ဒီမြင်းမှုတွေမြင်းမှုလားတဲ့လို့ဒါတွေလည်းရှိပါတယ်တဲ့နာလားဆိုဒီပြင်လည်းရှိပါသေးတယ်သတ္တဝါတွေအများကြီးပဲတဲ့ဒီရင်သတ္တဝါတွေအများကြီးရှိပါသေးတယ်ဇမာတွေရောသိသံတွေရောအများကြီးပေါ့အဲ့ဒီသတ္တဝါတွေမှာကောင်းသောလူလာခြင်းရှိနေကြပါတယ်အဝေရာညာမရှိပဲနဲ့ ရန်ကင်းပြီးတော့နေခြင်းကြတယ်ရန်ကင်းပြီးတော့နေရပါလို့ဤလို့ရှိကြဘေးဓာနေကင်းခြင်းကြတယ်ဘေးဓာကင်းရပါလို့ဤလို့ရှိကြတယ်ရန်ရန်ရန်နဲ့မတွေ့ခြင်းဘူးရန်မဖြစ်ခြင်းဘူးဘေးဓာနေမတွေ့ခြင်းဘူးရန်သူမရှိခြင်းဘူးကိုယ်ကလည်းသူများရန်သူမရှိခြင်းဘူး ကိုယ်လည်းသူများကရမမှုပါစေနဲ့ကိုယ်ကလည်းသူများကိုရမမှုခြင်းမှုဆိုတဲ့အနေနဲ့ဆညာသဘာနေခြင်းကြပါတယ်နေခြင်းကြလို့သူလည်းတောင်းပြီးတော့နေကြပါတယ်တဲ့ဆညာဆရာတွေမှာသူ့ဘာသာနဲ့သူပေါ့လေဘေးရအန္တရာယ်ကိမိမရပါလို့ဤဘေးကင်းရပါလို့ရကင်းရပါလို့အန္တရာယ်ကင်းရပါလို့ဤอืม

ဇိနတေလူတွေအသူရာတွေနဂါတွေကန္တာပါတွေအမျိုးမျိုးသောတ attva တွေကိုလိုလားခြင်းနဲ့မတူပဲနဲ့ကြောင်းမြန်ဖြစ်နေပါပဲမလိုလားတာတွေနဲ့တွေ့ရာမရှိခြင်းမူရာကင်းခြင်းနဲ့ဆိုပါမှရာနေနဲ့တွေ့ဘေးရာကင်းခြင်းနဲ့ဆိုပါမှဘေးရာနေနဲ့တွေ့ ရန်သူမတွေ့ရင်ဘူးဆိုတာမှရန်သူနဲ့ရင်ဆိုင်ဖြစ်မြားရဲ့ရန်သူလည်းပဲမလို့ရှင်ဘူးဆိုတာကိုကသူများရန်သူများကိုရန်သူရှိတော့ကိုကလည်းသူများရန်သူဖြစ်တာပဲဒါတက်ကြတာကိုကတိုက်ခံနေဖြစ်ကြအဲဒီလိုဖြစ်နေကြပါလေဒီပင်ညမာကြီး ဒီနေ့လည်းကင်းကျင်တဲ့နေ့ပြင်လည်းကင်းကျင်တဲ့သဘောကလည်းကင်းကျင်တဲ့နောက်လာလည်းကင်းကျင်တဲ့နောက်နေ့လည်းကင်းကျင်တဲ့အခုဘေးကနေရှိနေလည်းပဲအဲဒီဘေးကနေရတော့ကြကင်းကောင်းပါလေရဲ့ညောပြီးတော့ဘေးကနေကင်းကျင်နေကြတောင်းလာကြဘေးကနေသိနေတဲ့ပုဂ္ဂိုလ်လည်းဘေးကနေကင်းလို့ရပါလို့ဒီနေ့ကင်းတော့လို့ဒီလကင်းတော့လို့ဒီနေ့ကင်းတော့လို့နဲ့ညောလင့်နေကြအဲရန်သူ နဲ့လည်းမတွေ့ကျင်ကြဘူးတွေ့နေတဲ့ပုံစံတွေကလည်းရာမနဲ့ကင်းကျင်ကြသူများတယ်လည်းရာမပြုကျင်ကြဘူးဟေးချမ်းချမ်းနေလို့ရတယ်ဒါပေမဲ့လို့အဲ့ဒီတိုင်းမရှိဘူးတဲ့ဘေးရလူတွေကလည်းတွေ့နေတာမတွေ့ကျင်တာနဲ့မှအထက်ကတက်ကတွေ့အဲ့ဒီလိုပြင်နေပါတယ်တဲ့ဒါဂိမ်းတန်ရောစနာဘယ်တန်ရောစဉ်ကြည့်လို့တဲ့ဘယ်နှောင်ကျိုးလေးကြောင့်ဒီလိုပြရတယ်အားလုံးသောတ္တဝါတွေဟာ သိသနာတွေကောင်းကြပါရင်လည်းဘာကြောင့်ဘယ်နှောင်ကျိုးလေးကနှောင်ထားလို့ကြီးတုပ်ထားလို့ဒီတွေ့ရတယ်နဲ့မကောင်းတာတွေနဲ့တွေ့ရပါလေလို့ဒီမိကုံကိုပြီးတယ်မနာကောင်းတဲ့မိကုံလို့လားอืมအခုနေတာကာလမှာလူကြီးလောက ကျွေးကြော်နေကြတာကဒီလိုပဲသတ္တဝါတွေရဲ့ကောင်းသားရေး၊များကောင်းသားရေး၊ချမ်းသာရေး၊ကဘာငြိမ်းချမ်းရေးကျွေးကြော်ကြတယ်တဲ့ကောင်းတဲ့ကလုံးပြီးတော့အဲ့ဒီလူတွေပဲဟာမကြတာပဲသူတို့ပဲမတော်တာတွေကြောက်လို့သိကြတယ်တော်တော်ကောင်းတယ်အလကားပြောတော့ကအလုံးသောသတ္တဝါတွေကောင်းစားရေး၊များကောင်းစားရေးပြောတယ်မိရအသက်ကင်းအောင်မြင်းအောင် ieaya iieaya ireadghị ao b ibeji agha gbe ị aaala mgbei e ibe awụ daa a le u

twere haịh ra tadadaya ụhi gha ta ere ine omimi ghara bururya ụhi g hiya wdyeya goera dịchaya ọwụụ re ịgametiri ya karị wodoji မနာလိုခြင်းရှိနေလို့တဲ့သူသူကြောင့်ဒီကျိုးလေးတဲ့ဒီကျိုးလေးမဒီနောင်ကျိုးလေးရှိနေတဲ့ညကာလပါလို့ဘေးရန်တယ်ကင်းကျင်ပါတယ်ကင်းကျင်ပါတယ်ဘယ်လိုပြောနေနေဘေးရန်တွေ့ပါပဲရန်သူတွေကင်းကျင်ပါတယ်ရန်သူမလို့ကျင်ပါဘူးဘယ်လိုပြောနေနေဒါကတော့ရန်သူလည်းဖြစ်နေမှာပဲရန်သူလည်းတွေ့နေမှာပဲတဲ့ ဣဒာမေစရိယဝန်တိုခြင်းမနာလိုခြင်းဆိုတဲ့စိတ်ဓာတ်တွေရှိနေတဲ့ညကာလပါလို့ဘယ်လိုပဲညီညာကြီးတွေကျွေးကြော်နေပဲမငြင်းချောင်းလို့ဆိုတာဘေးရန်တွေတော့ပြည့်နေမှာမငြင်းချမ်းတာတွေတော့ပြည့်နေဘယ်နဲ့သူ့တဏ္ဍာမှာဘေးရန်တွေဖြစ်စေတတ်တဲ့နှောင်ကျိုးကသူ့ထဲရှိနေတာသူများတွေရှိတာမဟုတ်ဘူးအဲ့ဒီမှာရှိတာဝန်တိုတယ်သူများတွေကောင်းစားတာမမြင်မြင်ဘူးသူများမကောင်းစားလို့ခြင်းဘူးကိုယ်ကကောင်းစားစီ ကိုကောင်းစားတယ်လို့လည်းသူများမကောင်းစားခြင်းကိုကိုယ်စီကရှိတာတွေလည်းသူများမရခြင်းဘူးကိုလိုသူများမချမ်းသာခြင်းဘူးအဲဒီလိုမနာလိုခြင်းနဲ့ဝန်တိုခြင်းဟာရှိနေတဲ့ကာလပတ်လုံးဘေးမငြိမ်းဘူး၊ရာမငြိမ်းဘူး၊အန္တရာယ်မငြိမ်းဘူးတဲ့ဘေးဒုက္ခတွေတွေ့နေမှာပဲတဲ့သာဟောပါတယ်။ဒါကြောင့်ဘုန်းကြီးကဒီပါဠိလိုကတော့ ပြည့်ထားမှရတယ်ဝိညာဉ်နဲ့ပြည့်ထားရတာပဲတော့ကြမိသွားလို့ဒီကသာဝတ္ထပြန်ကြည့်ရတယ်လို့မိတယ်လို့ဒါကြရနေလို့ဟောနေတော့တပုဒ္ဒလီကမိသွားလို့ဒီကရမမိတယ်လို့ပြည့်ထားတယ်ဒါဗမာလိုမှနေရကြပါဠိရနဲ့ဗမာလိုကတော့ပြည့်ထားလို့ရှိရင်လင်္ကာလေးဆိုတော့တမမိတယ်အဲ့ဒါအမှုလေးပြီးထားပါတယ်မှန်ကောင်းတယ်ဗမာဗမာသမှုကလည်း bụ kamabụnanalụmịarụ konga dịwa bi yapala ya iyi cha nanịlụ ali

ကာမဘုံသာနတ်လူများတို့ကောင်းစားပြေဝဘေးရန်ပါလဲအင်းမြချမ်းသာနေလိုပါလဲဣဒာမေသေသူချုပ်ွေး၍ခြင်းငြိမ်မကြဆင်းရသည်နော်ဣဒာမေစီရကြောင့်ဆင်းရဲတယ်ဆိုဒီဣဒာမေစီရဝန်တိုခြင်းမနာလိုခြင်းကဘယ်ကလာတာလဲလို့လိုက်ပြီးတော့ကြာမေဦးမှာသူတို့လုံးအကုန်လုံးကဆောင်းမှုကဇီတာပါတယ်သူလုံးတော့ခြေကြီးဘုန်းကြီးကဆောင်းမှုလေးတစ်ပုံတည်းနဲ့ကိုယ်အောင်ဇီတာတယ်အဲ မူလဇင်းနဲ့သူအကြောင်းစစ်တော်တဲ့သီတမစီရဘယ်ကလာတော့ရေးလိုက်ရတာပေါ့မှာရွယ်ပြားတော့တွေ့နေပြီသူ့အမြင့်ကဘယ်ပါလိမ့်လို့လိုက်သွားလို့ကျင်နောက်ဆုံးအမြင့်တွေ့တာပေါ့ရင်းတော့အမြင့်တွေ့မူလဇင်းနဲ့သူအကြောင်းစစ်တော်မုန်းချစ်အားသာအာယုံများနှင့်မုန်းရချစ်ပြအာယုံများရှိလို့ဘုလိုညနာမလိုညနာလေးရှိတော့ဒါကြောင့်မို့ဣတမစီရဖြစ် မုချေအတာအာယုံများနဲ့လိုလားတည်းတဲ့လိုလားနေတဲ့ဆန္ဒကလည်းရှိနေလို့ပါပဲတဲ့မုချေအတာအာယုံများနဲ့လိုလားတည်းကြံစီရတန်ချေရမှဆွဲချေရလွဲ၍ကြံစီမှုတွေမုချေအတာအာယုံများနဲ့လိုလားတည်းတဲ့ကြံစီရတန်ကြံစီတယ်တဲ့ကိုလိုရှိရတဲ့ကြံစီမှုမိတော့ အဲဒီကြာတိမှုကဘယ်ကားလာကြချက်ရမှာဆွဲချေတယ်လွဲ၍တဲ့ချက်ကိုပပစ္စတရားတွေသုံးပါးရှိအဲဒီကမြင်ပြီးကြပြီးတဲ့ကစပြီးခြေတွေကလွဲလာပြီတဲ့အဲဒီကနေခြေတွေမလွဲဘူးရဘူးကတရားထုတ်ရတာကိုလူတွေကမြင်ပြီးရင်ခြေတွေကဟိုမှာလွဲသွားတယ်ပပစ္စတရားရောက်အဲဒီမရောက်အောင်လို့လုပ်ရမှာ မောချရာကအာယုံများနဲ့လွန်လာတလေကြာစီရံချဲ့ရာမှဆွဲချီတယ်လွယ်၍သင်္ကဲစင်္ကာစီယိုပါသည်စင်္ကာစင်္ကာအကြောင်းကျိုးတွေဆက်ဆက်ပြီးသသမုပ္ပါလို့ပြောတယ်ဝိဇာယံသင်္ခါရဖြစ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ဝိညာဉ်ကြောင့်နာမ်ဖြစ်ဒီလိုပဲသူကလည်းသွားကြောက်ပါကဘောဓနာအာယုံတွေကိုဝိညာဉ်ကသိပြီးတဲ့နောက်ပပိစ္ဆာတရားကပမိစ္ဆာပညာကမှတ်တာမှတ်ထားတာလေးပြန်စဉ်းစားပြီးချက်ပုံကြီးချက်ကျဲကနေပြီးတော့လူလားခြင်းဖြစ်

ဣဒ္ဓမေစေသူချုပ်ပွေ၍ခြင်းခြင်းမကြဆင်းရဲရသည်မူလစင်မြင့်သူကြောင့်ဖြစ်သောမုန်းချစ်အားသာအာယုံများနှင့်လိုလားတလီကြံစီတန်းချက်ရာမှဆွဲချေတယ်လွဲ၍စင်ငယ်စင်ငါပြေရပါသည်နော်ဒါတွေမရှိခြင်းဘယ်နဲ့လုပ်ရမလို့သူပါတယ်ဒါတွေမပြောင်းဘယ်နဲ့လုပ်ရမလဲမိဘကလည်းပါတယ်လူကုန်လုံးမြတ်စွာဘုရားဟောတယ်၆ပြားတော်ရခြင်းမများကိုမှားကြသဖြင့် မမီရင်ကြောင်မီရင်ဆောင်း၍မောင်ပြင်းကလမ်းမာရသည်မုတ်ချချမ်းသာရေးပေသည်သွားကြောက်ပါကဒါကတော့ဘုန်းကြီးအစ်စ်ရတယ်သူ့သုတ်ထဲမှာထည့်မလာဘူးတကယ်ပဲလို့အဋ္ဌိကတော့အဲ့ဒီတိုင်းပဲဟိုမှာဘုလုံးကပုံကိုယ်တွေနားလည်လောက်လို့တရားမင်းနဲ့နတ်တွေနားလည်လောက်လို့ဟိုမှာထည့်မလာဘူးကြောက်ပြားတော်ရထင်မြတ်ကို မှတ်ကြသဖြင့်မမီရင်ကြောင်းမီရင်ဆောင်၍ကြောက်ကြတော့ရပေါ်တိုင်းပေါ်တိုင်းနေနေသဒုက္ခနာတာပြန်အောင်ရှုမှတ်ရမည်အဲဒီတော့ရှုမှတ်ပြီးတော့မမီတဲ့သားတွေကိုကြောင်းရလိမ့်မည်မကြမ်းပါတဲ့ပုဂ္ဂိုလ်မတည့်တဲ့အစာတွေကြောင်းရသလိုပေါ့မီရင်ကိုဆောင်ရလိမ့်မည်တဲ့တဲ့သေးဝါတွေဓာတ်စာတွေစားရသလိုပေါ့လေ မမီတဲ့ကြောင်မီတဲ့ဆောင်း၍မောင်ပြင်းကလမ်းမှန်ရ၏မောင်ပြင်းလို့ရှင်တော့အမှန်နဲ့တော့ပါလိမ့်ကိုလိုတဲ့ခီးရောက်တော့ပါလိမ့်မယ်မောင်ပြင်းကလမ်းမှန်ရသည်မဟုတ်ချချမ်းသာရေးပေ၏ဒါသုတ်တုံလုံးရဲ့ဆောင်းမှုပဲအကုန်လုံးအိဗယ်တွေပါတယ်ကျန်တော့ကြီးကြီးချင်းဟောရမယ်နားလည်အောင်လည်းပြည့်ချင်းဟောကဲသူရောက်လို့ဆိုကြသိနေပြီလို့ကြတော့အထုပ်ပတ်တွေပြောနေတယ်ဘာမှဆိုကြမလို့

သေယံပလျက်သေယံပလျက်အင်းမြချမ်းသာအင်းမြချမ်းသာနေလိုပါလေနေလိုပါလေကာမဘုံသာကာမဘုံသာနတ်လူများတို့နတ်လူများတို့ကောင်းစားပြေဝါကောင်းစားပြေဝါသေယံပလျက်သေယံပလျက်အင်းမြချမ်းသာအင်းမြချမ်းသာနေလိုပါလေနေလိုပါလေ နောက်နောက်သတင်းကြတော့ရကုန်မှာပါဘာလို့လဲဆိုတော့ဒီကပြန်သွားတော့ပြက်လာကြမှာဣဒ္ဓာမစ္စေသူရှုပ်ပွေ၍သူရှုပ်ပွေ၍အင်းကြီးမကြအင်းကြီးမကြသင်ရရသည်သင်ရရသည်ဣဒ္ဓာမစ္စေဣဒ္ဓာမစ္စေသူရှုပ်ပွေ၍သူရှုပ်ပွေ၍အင်းကြီးမကြအင်းကြီးမကြသင်ရရသည်သင်ရ သာမေစေစိတ်သာမေစေသူချုပ်ပွေ၍သူချုပ်ပွေ၍အင်းကြီးမကြအင်းကြီးမကြဆင်းရဲရသည်ဆင်းရဲရသည်ဒီတောင်းမူညာတာအောင်မြင်နေရည်ရသည်ကရိယာလေးပဲပါလေဟုတ်လင်္ကာမဆင်းရဲရသည်မူလစဉ်ဖြင့်မူလစဉ်ဖြင့်သူအကြောင်းစစ်တော်မူလစဉ်ဖြင့် လားဖြစ်ဖြစ်သူအကြောင်းဖြစ်တော်သူအကြောင်းဖြစ်တော်မုံဖြစ်အပ်သာမုံဖြစ်အပ်သာအာယုံများနှင့်အာယုံများနှင့်ဘူလစစ်မြေဘူလစစ်မြေသူအကြောင်းဖြစ်တော်သူအကြောင်းဖြစ်တော်မုံဖြစ်အပ်သာမုံဖြစ်အပ်သာအာယုံများနှင့်အာယုံများနှင့်လူလားတည်းလူလားတည်း ဉာဏ်စီတရံဉာဏ်စီတရံခြေရာမဆွဲခြေရာမဆွဲခြေရလွဲ၍ခြေရလွဲ၍သင်ကဲသင်ငါပြည့်ရိုးပါသည်ပြည့်ရိုးပါသည်မူလစဉ်မြေမူလစဉ်မြေသူအကြောင်းစစ်သောသူအကြောင်းစစ်သောမုံဖြစ်အပ်ပါမုံဖြစ်အပ်ပါအာယုံများနှင့် လိုလားတမီလိုလားတမီဉာဏ်စီတရာဉာဏ်စီတရာချဲ့ရမှဆွဲချဲ့ရမှဆွဲခြေရလွဲ၍ခြေရလွဲ၍သင်ကဲသင်ငါသင်ကဲသင်ငါပြညိုးပါသည်ညိုးပါသောက်ပြားရွာရာသောက်ပြားရွာရာ သင်မမြကိုသင်မမြကိုတောက်ကြတော်အရာတောက်ကြတော်အရာသင်မမြကိုသင်မမြကိုမကြသဖြင့်မမီတဲ့ကြောင်းမီတဲ့ဆောင်၍မအောင်ပြင်ကမအောင်ပြင်ကလမ်းမှန်ရသည်လမ်းမှန်ရသည် မုံချချမ်းသာရေးပေသည်ထောက်ပြတော်ရာရှင်သမ ्या ကိုမကြသဖြင့်မမီရင်ဆောင်မီရင်ဆောင်၍မအောင်ပြင်းကလမ်းမှန်ရသည် ọwụhụ ike ha hana ahịa eeriụka we ro onye ea jdụ gbalidai ။ကြောင်းထုတ်ပါတိကစပြောနေတရားမရောက်ဘဲနဲ့ဘယ်လိုတရားကစပြီးတော့ဟောရတယ်ဆိုတဲ့နေ့တရားမပါဘူးဖြစ်တယ်လို့တော့ကျတော့တရားနဲ့လည်းတရားကနေ့ဆရာတော်ကြီးဝိသုကြောင့်ရှောက်ဟောတာတရားမပါဘူးဖြစ်နေတယ်လို့တရားပါအောင်လို့တရားကစဟောတာတော့ကြောင့်ထုတ်ပါတိတွေပြောတယ်ကြားထဲမှာတရားဝယ်ပြောလို့ဖြစ်တော်ဘူး။ဧဝမေသုတံဧကံသမယံဘဂဝါ

rbojie zabioji ozi a aerari okwu ra iọml bd eziag ha ma eji noi họirodadira ya jiụy g banye ọzọ na nnukwu ọsọali

ဒီလိုကြားဘူးတာပဲဧကံတမယံခါရဝ၌ဘဂဝါဘုံတော်ကြီးတော်မြတ်စွာဘုရားသည်မဂရေသူမဂရာတိုင်းတို့၌မဂရာတိုင်းပြည်၌အိန္ဒိယထဲမှာမဂရာတိုင်းပြည်ဆိုတာခုဘုရားပွင့်တော်မူရာဌာနပဝန်းကျင်ပေါ်လေဒီနာ

ဒါပေမဲ့လို့ပမာလိုတော့တခုရဲပါပဲမကရာတိုင်းပြည်၌ပါပဲမဂရေသူမကရာတိုင်းတို့၌ဝါမကရာတိုင်းပြည်၌သာသာသာသာရာဇုံမြေပါသိနာတော်အရှိပဲရနိုင်တဲ့ရာဇုံမျိုးရဲ့အရှိပဲရမှာယမနာအာမသနာနာမအမ္ဘတန္တအမည်ရှိတော်ဝါသယတံ

ဝေရိယကေပါပတိဝေရိယကံဤသောတောင်း၌အိနာသလကူဟာယံအိနာသလမြည်သောလိုင်ကူ၌ဝါနဝေပင်ရောက်သောလိုင်ကူ၌ဝိရတိသရင်သုံးစာနေတော်မူပါသည်အခါတော်ဘာမြတ်စွာဘုရားမဂရတိုင်းပြည်တွေကရာဇိုမျိုးစွာရှိပါတယ်တဲ့ဒီရာဇိုမျိုးစွာတောင်းတောင်းနေတဲ့ပါဝန်းကျင်ပေါ်တယ်ဟိုမှာရှိပါတယ်

အမ္ဘာသန္တာရွာရဲ့မြောက်ဖက်ရက်ကဝေရိယကတောင်ရှိအဲဒီဝေရိယကတောင်အနီးကပေါ့ဝေရိယကတောင်မှာတောင်ကဗျာလို့ပြင်းပြင်းပြင်းတောင်ပေါ်လည်းပြင်းပြင်းပြင်းမှာပါပဲဝေရိယကတောင်မှာအိန္ဒသာလဆိုနဘဲပင်လို့ဗမာပြင်ကြပါတယ်နဘဲပင်အဲဒီပြပင်ရှိလို့အိန္ဒသာလကူလို့ခေါ်တယ်တဲ့အိန္ဒသာလကူနဘဲနဘဲပင်တိုင်းပေါ့ အဲဒီလိုင်းကိုကြီးမှမြတ်စွာဘုရားသတင်းသုံးပြီးတော့နေပါသည်ဇေနာခောပါဏဓမ္မေနာသက္ကတာဒီဝနာမိဏသဥဒ္ဒကံပုရပါရိဘဂဝန္တန္တသနာယဇေနာခောပါဏဓမ္မေနာထိုးသူမြတ်စွာဘုရားအိနသာရလိုင်းကိုမှသတင်းသုံးနေစဉ်ခါကာလ၌သက္ကတာဒီဝနာမိဏသတရားနာမင်းအာမေ

တရားဘူးမလို့တရားဘူးလာဖို့ရအာထုတ်သည်နေတော့အာထုတ်တော့ဘာဖြစ်လို့ဒီလိုအာထုတ်တယ်လဲဆိုတဲ့အကြောင်းလေးကတော့ပေါ်ရအောင်ပါဒါကပေါ်တာပါဠိတော်ကတော့ဘုရားဟောကသိ သံဃာနာတင်တဲ့အတုပ္ပတိကတော့ဘလောက်ဘုရားဟုကိုရသူကကြောင်းကြဆိုင်တယ်ဘယ်လိုကြောင်းကြဆိုင်တော့ဆိုလို့ရှိရင်သာဝရဏနာတိကိုပြောတယ်မာရိတာအမောင်တို့ငါလူတို့အခုလောကမှာကိုလူတို့ပြောတယ်လို့ပါမာရိတာငါကဲဆိုတော့လူဆိုတာငါလူတို့ကိုလူတို့ပြောတယ်လို့ပါမာရိတာအမောင်တို့အရှင်တို့

ယ်လောက်ကြာလဲတော့ပြောတာတော်တော်ကြာတဲ့လက္ခဏာရှိတယ်လူကြီးလောကတောင်မှလည်းပဲကိစ္စတစ်ခုရှိရင်သွားဖို့လာဖို့ဆိုရင်မြင်ရတာပဲဆန္ဒမြင်ရအခုပြိဿဒူကြီးနဲ့သွားမယ်ဆိုလို့ရှိရင်တော့အကြာကြီးပြင်ရမှာပေါ့ဒူ၄၅ယောက်တောင်မှသူ့လျက်တာမှပြောနေလို့ဆိုမှသုံးသက်မသုံးနိုင်ဘူးကိုလူကမြောင်းနေဒီလူကမြောင်းနေနေမပြီးနိုင်ဘူးသူကအခုကနတ်တွေဒါရဏပြည်နတ်ပြည်တပြည်လုံးအဲဒီက လိုက်နေတဲ့ပုဂ္ဂိုလ်တွေလိုက်ကြည့်ရတယ်ကြားသင်္ကဖိတ်ပြီးတော့ခေါ်တော့တော်တော်နဲ့ပြီးမှဟုတ်ပါဘူးသူကအစီအစဉ်ရှိမှာအင်္ဂနာကြီးလာတယ်နဲ့တူပါတယ်အနာကြီးကြီး။ဘာဖြစ်လို့ဒီလိုကြောင်းကြဆက်ရတယ်လဲဆိုတော့သာဝရဆရာကခေါ်ထားတယ်။အကြမ်းမင်းကဘုရားကိုသူမဖူးဖူးတာမှမဟုတ်ပဲတဲ့။ဘာဖြစ်လို့သူဘုရားကူရာကိုကြောင်းကြဆက်ရတယ်လဲ။ဘုရားပွင့်တော်မူစရတဲ့ကသူ မြတ်စွာဘုရားဗောဓိမြောက်ယရနာပလင်တဲ့မှာထဝက်ဖွဲ့ဝေထိုင်တော်မူပြီးတော့ဘုရားဖြစ်တော်ရောက်အဲဒီလိုဘုရားဖြစ်တော်ရောက်စဉ်ခါကာလမြတ်စွာဘုရားတရားနှလုံးသွင်းပြီးတော့နေတော့တရားမင်းကမဟာဝိဇယုသရခေါ်တဲ့ဒီအောင်အောင်ဘွဲခံတဲ့

လေဒီဆရာတော်ဘုရားကြီးကသူကရေးထားတယ်သူကမျက်စိဒီအစင်းကိုကြိုက်အစင်းရှိမှမျက်စိကပျော်မွေ့သည်အစင်းမရှိလို့ရှင်မပျော်မွေ့နားရီအတန်ကိုကြိုက်အတန်မရှိရင်နားရီမပျော်မွေ့အတန်ရှိမှသူကပျော်မွေ့သည်ဆိုပြီးတော့ဒါရင်းရင်းနဲ့သူကထုတ်ပြန်တယ်ဘုရားအလောင်းတော်က သူ့ဟာသူဝိဝေကယူပြီးတော့တိတိစိတ်စိတ်နဲ့တပါးတဲ့တရားအထုတ်ပြီးတော့နေတော့တရားမင်းကသူစဉ်းစားလိုက်တော့၆ခုရတာနော်ဥစ္စာဘာမှအသာမရှိတိတိစိတ်စိတ်ရှိနေတာ၆ခုဒါတော့ငါသူ့လိုပြည်ပြည်လေးရှိအောင်လို့အသာနဲ့လုပ်လိုက်အောင်မှပဲဆိုမဟာဝိသုဒ္ဓခေါ်တဲ့ကျူသိကြီးပုံလိုက်တာဆိုတော့သူကတရားပြတော်ပြပြပေါ်ပြတာအောင်ပဲသူကတော်တော်သဘာဝကျတာပဲ

အဲ့ဒီမှာသူအတိမှုကကုန်နေတယ်လောက်ရတာကိုသူညစဉ်းစားကြည့်ဟောသူသာသနာတော်ဘက်ကသံဃာ့ရဲ့အောင်လာတွေကလည်းပဲသာသနာကြီးမြောက်ရတဲ့ပွဲတွေကလည်းဒီအတိရမှုန့်နဲ့ကကြည်တယ်မပိုင်ဘူးပြီးပါလေလားသူတို့ကလူရင်းလိုဖြစ်နေတာပါလားသူတို့ကသူတို့ကလူရင်းဖြစ်နေဘုံကြီးပဲဆိုသူတို့ကဘုံကြီးကြောက်ကောင်းနေတာကလေးမလေးတွေပါလေကကြတာပဲဟိုအကြီးနမလေးတွေပါလေကကြသူတို့ကဘုံကြီး ဒီသူတို့ဘာတွေဘာတွေလုပ်နေလဲဘယ်လိုပညာရှိတွေဘာတွေပဲတနေနေတို့ဘာမပြီးဘူးလို့သူကခွင့်ယူလို့သူကြည်ပြဖြစ်တယ်ဟုတ်လားအဲ့ဒီလိုဖြစ်ခွင့်ရစဉ်းစားတယ်ခင်ဗျာတွေကဆိုတချို့လည်းပဲဟိုရှင်းတော့မှဆိုရင်ရှင်းတော့မှဆိုတော့အင်္ဂလိပ်တက်တဲ့စီတော့မှဆိုတော့အဲကမှာဗာဏိတဘွဲတော့ဘာလို့ဆိုရလဲဒါရခဲ့တယ်မရခဲ့တယ်ဆိုတာဒါရောက်ွယ်အမှန်ကျူးသားတယ် တရားစင်ရတယ်နဲ့အမှန်ကျိုးစားဟိုရှင်းတော့သာသနာပိုင်ကျိုးဆိုသာသနာပိုင်နဲ့အကရပြီးတော့လုပ်ကြတာသူကအဲဒီတော့အဲဒီဘောရစိညာရလာလို့ရှိရင်အဲဒီဆရာတော်ကြီးဆိုဆိုပြီးတကြီးတွေကတခါလဲပွဲတယ်ပါခံကြတာကိုအဲ့ဒါတွေနဲ့သူကစဉ်းစားကြည့်တော့ဩသူဘောရစိညာရလာတာဒီအတိမှုတွေမပါရင်သူမပြီးဘူးလို့ဆိုတာအဲဒီလိုပဲဇင်မာရသာသနာ့ဤသာမလဲဒီလိုပဲဟောတိရိကသာသဗ္ဗဘောရတွေပဲစကြည့်ပါတယ်က ပြီးရတာကိုစီတော်ကြီးတွေပါလေလို့ဒါမှပါရင်သူကမပြီးဘူးဒါမှမလို့ချင်းသူကလည်း၆တောက်တော့ဖြစ်ဘုရားကိုကမ္မဋ္ဌာန်းဌာနတွေတချို့ပြောတာလို့သူကမ္မဋ္ဌာန်းဌာနတွေကလိုက်နိုင်ကြပါဘူးကမ္မဋ္ဌာန်းဌာနတွေမှာတရားပွဲတွေပါလေကျင်းပတဲ့ခါကာလကြတော့လို့ဟိုနေ့နေဗန်ချက်စက်တွေနဲ့ဒါပြားသဖြင့်တွေပါလေမဖွင့်ရဘူး ချို့ဒါနတွေကတော့ဖွင့်ရတာပါပဲအဲဒါနတွေကတော့တဲမဖြစ်လောက်တာနဲ့ဘုန်းကြီးလည်းသူကသူလုပ်ပါစီလို့ဒီမတတ်နိုင်ဘူးဘူးလားအဲပွဲကတော့တရားပွဲဒါပေမဲ့သူ့သာမှသချင်းတွေဆိုးနေတာတရားဟောတဲ့အချိန်ကလည်းတယ်ပြည့်စုံတဲ့အချိန်ကများများလူပြည့်နေတယ်သူ့သာဒီကတည်းတရားပြီးရစီတယ်ဟိုကဖွင့်ပြီးသချင်းကတခါတည်းသူကဒီလိုလာတာကိုအဲဒီလိုဖြစ်တယ် တရားလဲဝင်ထားတဲ့စိတ်ကလေးတွေကဟိုသင်းနဲ့ရောက်ပြောက်ပြီးတော့ဟောဒီဘယ်ကျန်တော့လဲအဲ့ဒီလိုရှင်းနေတယ်အဲ့ဒါလည်းဆရာတော်ကြီးပြောတာဟုတ်တယ်နားဒီအပန်းကိုကြိုက်အပန်းကြီးမှပြောမှုပြီးသာမရှိရင်သူကပြင်းပြကောင်းပြီးသိပြီတရားလုံးတော့ကတဘာရီစိတ်စိတ်ငြင်းငြင်းတရားနှလုံးသွင်းနေတဲ့အခါမှာတရားမင်းကအလိုစိတ်ငြင်းလုံးပြီးအပန်းမရှိအဲကြက်တည်းမရှိမစိုးပြူသေး စိုးစိုးကြိုးကြိုးရှိအောင်ငါဖြူသိင်းကြီးမှုတ်လိုက်ကြီးကိုနှလုံးသွင်းပြီးတော့ကြာပင်းရဖြူသိင်းကြီးမှုတ်သူတာကိုသူ့စားအဲဒီလိုဆိုရဲတော့အဲတော့အဲဒီတော့ကလည်းဘုရားတရားမင်းအားဖြင့်ဘုရားပြစ်စားရဲကသူတို့လေဘုရားဖူးနေရတာပါဘာထူးသားမယ်လဲရာဇယောကြီးမှပထမရှင်းဥသောဆုံးမဝင်တဲ့အခါမှာလည်းပဲ ရားမင်းကရှိကနိဗ္ဗာန်သောလုံးပြီးတော့ရှိကတကယ်ရို့ဖတ်ပြီးတော့ဘုရားကိုယေရှုတွေကြီးကျူးပြီးတော့မြို့တော်ဝင်လာဖို့အဲတော့ဒီပြင်လည်းခဏခဏအဲဒီရှိကလည်းပဲဘုရားကြီးခဏခဏလာပြီးတော့ခုမြို့ကတော့ရှိကလာနေတာပါပဲဒီနောက်လည်းလာနေတာအဲဒီလိုဘုရားနဲ့ခဏခဏတွေ့ရှိကပြီးတော့နေတာဖြစ်ပါရင်လည်းအခုတည်းချိန်မှာဘယ်ကြောင့်ဒီအကြမ်းမင်းကအရေးကြီးလို့ပြီးတော့

သရုဝါယကအနှစ်900တဲ့ဒါဝိနာကအနှစ်1000တဲ့လူပြေကအတွက်နဲ့ဆိုတော့ကိုအများကြီးပါပဲလူပြေကအတွက်နဲ့ဆိုလို့ရှိရင်နှစ်900ကသရုမာရဲ့နှစ်900က9သားရှိပါတယ်လူပြေကအနှစ်နဲ့ပြင်နှစ်ပေါင်း9သားရှိတယ်ဒါဝိနာက4သား9သား4လီဆိုတော့3ဂရီနဲ့6သားရှိတယ် 36သန်းပေါ့အဲတော့သာဝနာပြည်ကနရည်တွဲနဲ့အနှစ်တစ်ထောင်ကလူတော်ရည်တွဲနဲ့ဆိုရင်နှစ်ပေါင်း3ကလေးနဲ့6သန်းရှိပါတယ်အဲကြာပြီတဲ့သူကနတ်တဲ့ကုံလို့သူတွေကနီးနေပြီတဲ့သူတွေကနီးကြတော့ဝဏများမှာပုဗ္ဗာနမိ၅ပါးရှင်နေတဲ့မာလာမိလာယန္တိ

ဘုရုံကသဘင်လည်းအခြေဆိုတော့လူတွေကချင်းပါလာမှာပါပဲအဲဒါနာဒီလောကရောက်တဲ့ကပန်းစင်နာတဲ့ပန်းနေဘယ်တော့မှညှိုးနွမ်းတယ်လို့မရှိဘူးတဲ့ဒါပေမဲ့လို့အဲဒီသူတွေကနီးလူပြေကအရေအတွက်နဲ့ခုနှစ်ရက်လောက်သာလိုတော့တယ်ဆိုလို့ရှိရင်အဲ့ဒီအချိန်ကာလမှာနာပန်းနေညှိုးသွားသည်ဝဋ္ဌာကိလေသာနိ nad ya mwo na-abịa e selụra ya m gwara ee be saleri wochee na waya m oụ lụ maka ọụụ lee ghara emei iwu mechi oya mpụ ya ubielalụrụ oiwu ya ra ara emei wu hanụnya emei iwu တော်စီရဟိုမှာပဲမင်းမြို့မှာလူတရားဟောတော့မှဘုန်းကြီးတရားနဲ့ခါတကကြီးမေးဒီဘက်နဲ့ဟိုသူကကြီးနတ်ပြည်လို့များအခုလူပြည်မှာဘိုးတင်ညာမဟောမနောမဲလို့ချင်းမကောင်းပြီဘူးလားဆိုတော့ကောင်းပါဗျာတဲ့ဒီလိုဆိုလို့ရှိရင်ဒီတော်တော်အခုဒီခါကာလမှာအဖို့အထယ်လေးရဖို့ရတဲ့မစီမတားရဘူးဗျာတဲ့နိုင်နေကြမှာတဲ့သူစားပြောတယ်ဟုတ်တယ်သူစားအဖို့အတွက်ကြောက်ကြောက်မတရားရဘူးသူစားတရားကြတယ်

ယ်တော့မှချွေးမထွက်ဘူးတဲ့သူကလူပြည်မှာတော့ချွေးကထွက်ရတယ်ချွေးမထွက်ရင်လည်းလူပြည်ကတော့နေမကောင်းရှားရတယ်လူပြည်ချွေးလေးထွက်အောင်မှာဒါပေမဲ့လို့သုဝေကဏီ9ရက်လောက်အတွင်းကြလို့ရှိရင်တော့နာနာမှာလက်ကလေးကြားဂျိုင်းကြားကနေပြီးချွေးတွေကြတယ်သုံးလို့မနိုင်နိုင်အောင်လို့ချွေးတွေအများကြီးကြတယ် ကာယေကိုဝနိယအောက်ကမတိကာယေကိုနဲ့ဝဝနိယရုပ်သိမ်းပြည့်စည်ခြင်းသည်အောက်ကမတိတရားဝေလာလေတော့သည်နာတိယဝရကနာများမှာရုပ်ရည်ယူပကာယရိုးရိုးရွရွပဲလူကြီးလောကတော့မရိဒိကနေပြီးတဖြည်းဖြည်းချင်းကြီးလာတာကုတော်တော်လည်းမကြီးနိုင်ဘူးသူကသင်္ဃာနဲ့ဆက်ချောင်းနေရောက်အောင် သင်္ကန်းနဲ့စကြောင်းနေကြမှာပဲရွယ်ရောက်ကြီးပြီးတော့နောက်လည်းတဖြည်းဖြည်းချင်းကြည်ရင်တော့တော့ကြလို့ရှိရင်အသက်20 30 40 50သားတွေချင်းကိုမင်းတဲ့ရုပ်တွေဖြစ်ဘိုးကြီးပွားကြီးတွေဖြစ်ကုန်တော့ကြလို့ရှိရင်ပြေတော့တာနာပြည်လောကမှာတော့အဲ့ဒီလိုကိုမင်းရောချင်းရုပ်တွေမပေါ်ဘူးတပြူရွယ်ရွယ်ပဲနတ်နတ်သမီးနတ်မျိုးသမီးတွေဆိုလို့ရှိရင် 16နှစ်ရွယ်လောက်ပဲတဲ့သူကနေပေါင်းများစွာကနာကြည်ရောက်နေတဲ့နာခွားကြီးတွေလည်းပဲအဲဥချင်းမရှိဘူးပေါ့လေဥမင်းရုပ်တော့မရှိဘူးသွားကြည့်သွားကြည့်ချင်းဆံပြူချင်းသွားကြည့်ချင်းဒီတွင်ချင်းပါချင်းညာချင်းမရှိဘူးဥမင်းရုပ်မပေါ်ဘူးအဲဒီ16နှစ်ရွယ်လောက်ပဲနေတာပဲဒီတိုင်းတည်နေတာပဲဟွန်းတရားကြတယ်

သူကဘယ်လောက်ပဲတည်နေတာဒါပေမဲ့လို့သူတွေကနီး9ရက်လောက်ကြာလို့ရှိရင်တော့ကိုရုပ်ရည်တွေဟာအုံမင်းရုပ်ရည်တွေပေါ်လာတယ်အဲ့ဒါတွေပေါ်တော့9ရက်အတွင်းသူတွေတော့မယ်ဆိုတာသိရတာပေါ့ဒါလည်းပဲဘုံကရှိနေတာဒီမှာဒီလိုနမိတ်တွေထင်ပါတယ်ဘုံကမရှိနေတာဒီတော့နမိတ်မထင်မဲနဲ့ဘုံနဲ့ပြေပါတာပါပဲမတ်တမဲပြေပါတာကြောက်ကြဲကောင်းတယ်သူက လူပြေလောကတော့သိမယ်ဆိုလို့ရှိရင်ဒီဥအကြောင်းလေးတွေကတစ်ခုကပေါ်လာပြီးတော့မှအဲ့ဒီမှာသိတာကိုဒီတော့သတိတရားလေးရတရားလေးနှလုံးသွင်းပါလေးနှလုံးသွင်းနေနည်းနည်းတော်တာပေါ့လေဟိုမှာအဲ့ဒီတော့တရားနှလုံးသွင်းခြင်းကိုမရဘူးသွားရင်လာရင်စားရင်တောက်ရင်လည်းပြုတ်ကြတယ်ဆိုပြီးပြီးသွားတာအကြကြီးဟိုမှာသင်ဆိုနေလည်းပြီးချင်းပြီးတာပဲကြောက်ကြကောင်းတယ်ဟိုမှာတော့ဒီပြီးကြောက်ကြကောင်းတယ်ဟိုမောင်နေသွားတာလို့မောင်နေသွားလို့ရှိရင်ကျင်းနေကြိုင်နေလည်းပုံမတော်ကြတာအဲ့ဒါလိုပဲကွာ ကြောက်စရာကောင်းပါတယ်ဒေဝဒေဝသနိနာဘိရမတိဒေဝနာတိဒေဝသနိနာတွင်နေရတဲ့နာဘိရသနိမတိမမွေလျောမပြောပိုက်တော့ဘူးတဲ့နတ်ပြည်ရဝရကနာများပြင်းတယ်လို့မရှိဘူးတဲ့ပြင်းစရာမကောင်းပျော်စရာကြီးတယ်ပဲသိညစ်စရာလည်းမတွေ့ရဘူးသူကသာရေးတော်ရေးနေထိုင်ရေးအစသာရရမှာသူကသိညစ်စရာမတွေ့ရဘူး တဦးနဲ့တူဂုံလူကောင်မြင်လို့ဒါတော့ရှိမှာပေါ့လေဒါပေမဲ့လို့စာရေးတော်ရင်နေတိုင်းမပြည့်စုံလို့မကြတဲ့ဒီလိုဟာကသူကမရှိပဲဟာကိုလူပြည်လောကလုံးအဲဒီကြတဲ့တွေကမရှိဘူးဒါတော့သိဉ္ဇဉ်ကြာမရှိဘူးလူပြည်လောကတော့စာရေးတော်ရင်မပြည့်စုံတာနဲ့နေတိုင်းမပြည့်စုံတာနဲ့အင်းဒါဘေးရန်တွေတကူကပေါ်လာတာနဲ့သိဉ္ဇဉ်ကြာသိပြည့်ကြာအများကြီးပေါ်တယ် အဲဒီမှာအဲဒီလိုသိညစ်စရာအကြောင်းတွေကမရှိတော့ကိုပြင်းရတဲ့အချိန်မရှိဘူးပြောနေတာပဲပွဲကျတဲ့ပုဂ္ဂိုလ်ဟာပွဲကြည့်နေတော့ပြင်းတဲ့အချိန်မရှိတယ်လို့ပြောတယ်ပြောနေတာတော့အဲလိုပဲဒါပေမဲ့လို့သူတွေကနေ့9ရက်လောက်ကြာမပြောနိုင်တော့ဘူးတဲ့ပြောစရာလည်းမကောင်းတော့ဘူးဒီတော့မယ်သကုဏဘုနမိတ်တွေကလည်းတွေ့နေပြီအဲတော့ကြောက်တော့မှာပါအဲတော့ကြောက်မှာပါဒီကနေ့ကြာတော့အဲဒီနမိတ်5ပါး သူတွေကနေထင်တယ်တဲ့တရားမဲဆိုတော့ဘုံကရှိတဲ့ပုဂ္ဂိုလ်ဆိုတော့သူ့မှာလည်းနမိတ်၅ပါးထင်တော့ငါတော့ခုနှစ်အတွင်းသူတွေရတော့မယ်ဒါကသူကသိတာပေါ့ပြီးတော့သူတွေရတော့မယ်သိရတော့မယ်ဆိုလို့ရှိရင်နောက်ဘဝဘာဖြစ်ရမလဲနောက်ရေးအတွက်လည်းပဲကြောက်ရတာ ကုသိုလ်သားမရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကုသိုလ်မရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ကြောက်ရတယ်အာကုသိုလ်မရှိလို့ရှိရင်ကြောက်ရတာပါဆိုကိုမှာဈေးစကမလုံလောက်ဖဲနဲ့တခြားတရားကိုခီးသွားတာနဲ့တူတာပေါ့ဘာမှမရှိဘဲနဲ့ဟိုလည်းဆွေလည်းမျိုးလည်းမရှိအပီကျွန်းလည်းမရှိဒီကလည်းပဲဈေးကလည်းမပါဘဲနဲ့သွားရမယ်မနေသာလို့သွားရမယ်ဆိုရင်ကြောက်ကြကြီးပေါ့ဟိုမှာဘယ်လိုနေရာမှမသိဘူးတကယ်ကြီးပဲ

ကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကတော့မကြောက်ရဘူးတဲ့ကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကတော့သေသွားလည်းငါကုသိုလ်တွေရှိနေတာပဲငါပြုထားတဲ့ကုသိုလ်တွေရှိပြီးကုသိုလ်တွေကအကျိုးပေးမှာပဲဆိုပြီးတော့ကုသိုလ်တွေအားကိုးရခုနပြီးသွားတဲ့ပုဂ္ဂိုလ်မှာပြီးသေးတယ်လုံလုံလောက်လောက်ပါသွားလို့ရှိရင်ဘာမှကြောက်ကြရမရှိဘူးအားကိုးရှိပါတော့ညသာလို့ဘုရားမင်းကတော့သူကုသိုလ်တော်ရှိတဲ့ပုဂ္ဂိုလ်ပါပဲရှိပေမဲ့လို့သူကဘာအတွက်တုံးဆိုတော့

တိုင်ပင်ကံပုဂ္ဂိုလ်တွေလည်းရှိမှာပေါ့အပေါင်းခေါ်တွေအများကြီးရှိမှာပေါ့အဲဒီနတ်ပြည်လောကနဲ့ဆက်တဲ့စည်းစိမ်တွေပါရဝယ်တွေဒါတွေခေါ်သွားတော့မဟုတ်ဒါတွေသွန့်ထားဒါတွေယူသွားလို့လည်းမရှိဘူးခေါ်ခဲ့ဒီနေ့ကလည်းဟိုမှာသမီးတို့ပြောရတယ်ခေါ်ခဲ့တဲ့အကြောင်းနဲ့ဘုန်းကြီးဂျပန်ရောက်သွားတော့ကုကူအိုပါဆိုတဲ့မြို့ကိုရောက်တော့သူကညကြီးရောက်သွားတော့မိနေတယ်အဲထိုင်သွန့်လိုက်တယ်ကလည်းအလားပါတယ်လောက်တယ်

လုံးတယ်လေသားနဲ့အမဲလေးဟောကြတာမိကြအဲ့ဒါတော့ဘေးရန်အတွက်တွေ့လာပြီဆိုမှဖြင့်အာကိုရဆရာကြရမ်းရလည်းဒီနေရတော့မေသားလေးနဲ့ခွဲရတော့မယ်ဆိုတော့စဉ်လုံးမသားရတဲ့ဖြစ်လာတော့ဒီဥစ္စာဘယ်နဲ့လိုပါပါမလို့အဲငါအခုဒီစည်းစိမ်နေလည်းမခွဲမခွာရအောင်ခံပြဘ누구ကလုပ်ပေးနိုင်ပါမလို့စဉ်းစားတယ် ဒီလောကနေရာချင်းဆိုလို့ရှိရင်ယောဂဝရဏအသေးအတန်ဖြစ်ပြီးတော့နေတော့သိရတော့မယ်ဆိုရင်သိကောင်းဝါကောင်းတဲ့ကုလို့ရနိုင်တဲ့ယောဂမျိုးဆိုရင်ဆရာကောင်းသမားကောင်းရှားမှာပေါ့လေလို့ဆိုဆရာကောင်းသမားကောင်းရှားလိမ့်နော်လည်းဒီနှစ်ပဲတိုးပြီးတော့ရှင်စီဖြစ်စေဒီနှစ်ပဲတိုးပြီးသက်ရှင်စီဖြစ်စေအနှစ်20တိုးပြီးသက်ရှင်စီဖြစ်စေသိချင်းမကြတော့သေးပဲနဲ့မသေးပဲနေနိုင်လောက်ရသားနဲ့ယောဂဝေဒနာသိကုလို့ရသေးတယ်ဆိုရင်ဆရာကောင်းသမားကောင်းရှားလိမ့်မယ် ကိုပစ္စည်းတွေနဲ့ဆွေမျိုးတွေနဲ့အစသာရာရာတွေနဲ့မကွက်ကွာရအောင်လို့နေမှာကြားလိမ့်မယ်။အဲ့လိုပဲခုနေမှာနာပြည်မှာတော့သူကဆေးကုလိုရတာမဟုတ်ဘူး။အဲ့ဒီဆေးကုလိုမရဘူး။ဘာဆေးရတော့ဆိုတရားဆေးပဲရတယ်တော့ပြတရားဆေးတစ်ခုပဲရှိတယ်။ဒါမှမဟုတ်သူကတရားဆေးကိုစဉ်းစားတယ်။อืมမြတ်စွာဘုရားဒီသွားမှာပဲမြတ်စွာဘုရားတရားနာမှာဖြစ်တော်မှာပဲဘယ်လိုစိတ်ကူးရတာလဲသူက တရားသေးပါပဲတရားသေးနဲ့ကုတော့မလို့နာမှာတော့တရားသေးနဲ့ကုလို့ရှိရင်တရားနာနေရင်တရားဥတွေရသွားနိုင်တယ်တရားဥရပြီစုတွေလို့ရှိရင်မိမိလိုရှိရမှာထပ်ပြီးတော့ဖြစ်နိုင်တယ်ဒီလိုဘဝကအဲဒီမှာကတော့ဒီမှာပဲဒီလိုမျိုးတော့ဘဝသေးထပ်ပြီးတော့ဖြစ်လိုက်တော့ဒါမခွဲရဘူးပေါ့ဒီတိုင်းပဲနေနေနေရတာပေါ့သူကကိုယ်ညညလိုပဲအဲ ရာဟုတက်တာနဲ့အလုံးလို့ရတာလေရာဟုတက်တာသူ့ချင်းကာကလာစေလို့ဒီဟာဒီကနေပြီးစီးသွားပြီနဲ့တော့ကပြန်ပြီးခန့်လိုက်လို့ရှိရင်လည်းအတူတူပဲလုပ်နေရတယ်အဲ့လိုမျိုးပါပဲအဲ့ဒါကြောင့်တရားမင်းကကြောင်းညဆိုင်တာတဲ့ဒီနာခောပန္နသမေနာသူခါကာလ၌ဒီနာခောပန္နသမေနာမဂရာတိုင်းရာဇိုမြို့ဤအရှိပဲ

တရားကူသွားရအောင်လို့နာတိကလည်းကောင်းပါပြီဒီဝန်ပါတာတော့ကောင်းပါပြီရှင်သာရှင်တရားမင်းလို့သဘောတူပြီးတော့ပြင်ဆင်ကြတာနောက်ပြီးတော့မေသတိခဏသားကိုလည်းသူကခေါ်တယ်မေသတိခဏသားဆိုတာသူကသူကကောင်းသမားပေါ်တယ်သူကဒုတိယသမားဆိုအနာဝနာမျိုးပဲဒုတိယသမားသူ့လည်းခေါ်ရတယ် သူ့ဘာဘာဖြစ်လို့ခေါ်ရတာဆိုတော့မှပြုစွာဘုရားစီတော်ဝေရအတွက်သူကဘုရားစီအကြောင်းများတယ်ဘုရားနဲ့အကျုံးဝင်နေတယ်ဘောရှိတာပေါ့နိစ္စအဲ့တော့လူလူလောကလည်းဒီလိုပါပဲယာရုဏနာနဲ့ကြီးတဲ့ပုဂ္ဂိုလ်တွေဆိုတာညာတန်ဃာတော်တွေထားဝင်မဲ့သိကမယ်ဆိုလို့ရှိရင်နိစ္စတဲ့ပုဂ္ဂိုလ်ကိုကျေဥစွာလွတ်ရတယ်

ဒါကတော့သဒ္ဓါနီးနဲ့ဆိုရင်လူစားအသေးပဲကိုကောင်းကောင်းမရဒီပုရကတောပုရကတိနာဆိုရင်တော့ကောင်းတယ်ဆိုလိုရင်းကတော့နတ်တွေကလည်းပဲဝန်းရံပြီးတော့သတိခါကရှေ့ကရှေ့ဆောင်လေးရှေ့ဆောင်လေးနဲ့သွားတာဒီဟာကိုဆိုလိုဟာတူးပါတဲ့သူကသတိခါကိုရှေ့ကလွှတ်ရမှာလို့ ဝယ်ရှိဆောင်လာများအနေနဲ့ဘလဘလဝါအာရှိသောပုရိသယောကြာသည်တမေစီတံကိုရသောအထာလက်ကိုသတာရိယယာတာဆလံရသကဲ့သို့သတာရိတာဆအပြီးသောအထာလက်ကိုတမေစီယာတာကိုလေရသကဲ့သို့ဒေဝေတုဒါဝရဏေတုဒါဝေနနာပြင်း၌အန္တရာဟိတော့ကွယ်ခဲ့သည်ဖြစ်၍

ဇာပင်နဲ့ပြည်စုံတဲ့ပုဂ္ဂိုလ်ဖြစ်ဒုညတနေရလာလို့ရှိရင်ရုပ်တွေကဆိုရွေ့ရအောင်မှာပဲရွေ့ယူသွားအခုခြေတလားအတွင်းမှာရုပ်တရားအစဉ်တိုင်းသူကရွေ့လာတာအဲ့ဒါရွေ့တော့ရုပ်တရားအသစ်တင်တရားရွေ့ယူပြီးတော့ပြရမှာပြရမှာအဲ့ဒါရွေ့ယူပြီးတော့ဖြစ်တော့ကိုယ်တဲ့လက်ဟာကိုယ်စားကနေပြီးကိုယ်ဆုံးတိုင်ရုပ်ကလေးတွေဆင်းဆင်းပဲတဲ့တစ်ခုစီတစ်ခုစီဖြစ်သွားတာပဲ စမ်းတယ်လည်းအားလည်းပဲပထမစမ်းစာကနေပြီးစမ်းနေအဆုံးတယ်ဟောရုပ်တရားတရွေချင်းလေးဖြစ်သွားတာပဲတဲ့ဒါလည်းတခုချင်းတခုချင်းစင်ကစင်ကဖြစ်သွားတယ်ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဆိုင်တဲ့စိတ်ကြောင့်ဆိုင်ရုပ်ဆိုင်တဲ့စိတ်ဆိုင်ကိုယောဂီပုဂ္ဂိုလ်တွေတော်တယ်သူကဒီကဆရာကသူကယောဂီပုဂ္ဂိုလ်တွေရဲ့သဘောသဘောမျိုးကိုရေးထားတယ်ယောဂီပုဂ္ဂိုလ်အပြီးမျိုးတွေရေးထားတယ်သူကိုယ်တိုင်းကိုယ်တိုင်းယူတိုင်းယူတိုင်းဟာ စိတ်နဲ့ယုံနဲ့စိတ်နဲ့ယုံနဲ့စိတ်နဲ့ယုံနဲ့ဆင်းကဆင်းကဖြစ်ပြီးတော့ကိုယ်လာတာပဲဟိုပထမကတည်းကမကွေးခင်ကလည်းကြီးကတည်းကဒီတကျွေး၍ဒီဒီရုပ်ကပဲကျွေးလာတာမဟုတ်ဘူးတဲ့အသေးအသေးတွေတဲ့ကျွေးလာတာတွေကကိုယ်နဲ့စိတ်လည်းအစ်ကိုယ်ရဲ့ယုံလည်းအစ်ကိုယ်နဲ့စိတ်လည်းအစ်ကိုယ်ရဲ့ယုံလည်းအစ်ပြီးတော့စိတ်နဲ့ယုံနဲ့အသေးအသေးတွေဆန်းတဲ့ခါကာလမှာလည်းပဲဆိုင်နဲ့စိတ်နဲ့ဆန်းယုံဆိုင်နဲ့စိတ်နဲ့ဆန်းယုံအစဉ်စဉ်တွေအများကြီးတဲ့ဒီကွေးတစ်ဆန်းအတွင်းမှာအများကြီး အဲဒီလိုဖြစ်တာတဲ့အဲ့ဒါကိုပြောတာတဲ့သူကပြောတယ်သူကယောဂီပုဂ္ဂိုလ်တွေတော်တော်ကျေးဇူးများတယ်သာမန်ပုဂ္ဂိုလ်တွေတော့နားလည်မှာမဟုတ်ဘူးသူကတော့သူကဒီကဆရာတော်နည်းနည်းနည်းနည်းလောက်ကြတယ်အဲသာမန်ပုဂ္ဂိုလ်တွေနားလည်တာကတော့တကွေးတဆမကြသလိုဒါတော့နားလည်မှာပါပဲအဲဒီကိစ္စမကြသလိုပဲဟောနာတိကနေလူပြေလိုက်တာဝေးကြီးဟာခဏလေးရောက်ပဂရိဆိုရင်တော့မြန်မာကြီးမရောက်နိုင်ဘူးအခု

အဲဒါတော့ပါပဲတဲ့ဟိုကပြုတ်ကနေဆိုပြီးရောက်လာတာလူရင်းတော့စိတ်ပဲစိတ်ကြောင့်စိတ်စားရုပ်တွေဖြစ်လာတာသူကစိတ်စားရုပ်တွေကစိတ်အကြောင်းပြုပြီးတော့စိတ်ကကံထုတ်လိုက်တာဟိုမှာဒုံညာနေပါတယ်မှာလည်းသူတို့ကံနဲ့အားတွေရှိတာကိုအဲဒီကံနဲ့အားတွေကကံလိုက်တော့ရုပ်တွေအဆင့်ဆင့်တခါတည်းလွန့်လွန့်လွန့်လွန့်ပြီးတော့သူပြေးတာကိုသူတို့တော်တော်စိတ်ကူးရတဲ့လူတွေပဲတော်တော်တဲ့လူတွေပါပဲသူချီးမွမ်းချီးမွမ်းရမယ့်ပုဂ္ဂိုလ်တွေပါအခုဒီမှာ စိတ်ကြောင့်ဖြစ်တဲ့တကောကဘိညာဉ်တကောရှိတယ်။ဒါတော့ကာမစိတ်ဒီကာညောင်ဖြစ်တဲ့တကောရှိနတ်တင်မှာတော့ကာမစိတ်ဒီခေါ်တယ်ကာညောင်ဖြစ်တဲ့တကောကြီး။အဲဒီမှာသူတို့စိတ်လိုရှိရမှာယုတ်ကအသိရွေ့ပြီးတော့ဖြစ်သွားတာကိုစိတ်ကဒီနေရာတိုင်းနေရာတိုင်းတောက်ပြီးတော့ဖြစ်နေရတာမဟုတ်ဘူး။ယုတ်ကနဲ့ဆိုဒီကယုတ်ဒီပုံမှာသွားပြီးယုတ်ကနဲ့တခါလဲအသိဖြစ်တာကို။အဲတော့ကိုယ်သာသံလာလိုပါပဲတဲ့။ကိုယ်သာအတွင်းမကြသလိုပဲနတ်ပြည်ကနေပြီးတော့ နတ်ပရိသတ်တွေဒါမင်းတယောက်တည်းမဟုတ်အကုန်လုံးပဲအဲ့ဒါတွေကအဲ့ဒီမှာကွယ်ခဲ့တယ်တဲ့ဒီမှာဒုက္ခနဲ့ဆိုကြောက်သွားတာတခါတည်းအဲလူပြည်လောကရောက်လူပြည်လောကဘယ်ရောက်လာတော့မကရာအတိုင်းမကရာအတိုင်းမှာဇာပြောမျိုးကြီးအရှိအမသန္တာမြည်တဲ့ပုံသားရော်ရဲ့မြောက်ဘက်ကဘုရားသခင်သုံးတော်မူတဲ့ဝိရိယကတောင်ရောက်လာတယ်ဝိရိယကတောင်မှာပစ္စုထာတိရှေးရှု တည်လေတော့ဤတဲ့ဘုရားစီကိုသွားမယ်လို့အဲဒီမှာရပြီးတော့နေကြတာနတ်ပရိသတ်တွေမသွားသေးဘူးမသွားသေးဘူးအဲဒီကာလမှာအဲဒီဝိရိကတောင်တဝိုက်မှာအယောင်လင်းနေလည်းပဲဘေးကမြင်ကြတယ်အဲဒီနာရွာတွေကနေပြီးတော့ပေါဝန်းကျင်ကရွာတွေကအိုးလင်းတယ်နော်ဝိရိကတောင်ရစီကလင်းတာပဲတဲလင်း ရောင်နေအချိန်ကလည်းသူကနေဝင်နေဝင်စားလေးနဲ့တူပါတယ်ညယောဒနာညသာစားပြီးတဲ့အချိန်လေးဆိုတာကိုခြေတုံးကတော်တော်မိုးချုံမှစားပုံရအဲအကြောင်းလင်းနေတခါတည်းတောက်ပြီးတော့နေတာလေမြင်ရတယ်ဘေးဘဝင်းချင်းကကြွားတွေကလူတွေကအော့ပြီးတော့ကြည့်နေတယ်ဒီနာတဝိုက်မှာအကြောင်းနေလင်းနေတယ်ခါတိုင်းနဲ့မတူဘူးလင်းနေတယ်

ဘုရားဘာသာဝင်တွေဒီမှာပေါ့ပါဝင်နေတာဘုရားဘာသာဝင်တွေမဟုတ်လို့ရှိရင်လည်းဘာပြောမှလည်းမသိဘူးဒီမှာဒီမှာဟိုတသဘာဝတွေဘာရင်းညာတွေဆိုလုံးမဲ့လူစားတယ်ဘုရားဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်ကနတ်ကိုသိယုံတော့မဟုတ်ဘူးသူနတ်မယုံဘူးလူစားတသဘာဝတွေဟိုပါနင်းတဲ့တတ်တွေဒီမှာဖြစ်လာတဲ့အောင်းဝင်ပါအဲဒီရောက်တဲ့ခါကျတော့ကြာမင်းက မဇ္ဈတိခကိုခေါ်တယ်မဇ္ဈတိခကိုပြောတယ်အဲရသော်ဘုရားကိုတဲ့ဒုရူပသင်္ကမာခေါ်တာတပင်္စတိခသထာဂတာမာရိပေနပင်္စတိခတာတပင်္စတိခจิตตาပင်္စတိခအမောင်ပင်္စတိခသထာဂတာ

စသာရရာအင်မတန်မြင့်မြတ်ပြီးတော့နေတဲ့မြတ်စွာဘုရားလောဘရှိပြီးတော့နေတဲ့ငါဒေါသမောဟတွေရှိပြီးတော့နေတဲ့ငါလောဘဒေါသမောဟကိလေသာတွေမကင်းနေတဲ့ငါလိုပုဂ္ဂိုလ်ကသွားပြီးတော့ယုတ်တည်းချင်းကပ်ဖို့ရမလွယ်ဘူးတဲ့ပစ္စတိခါကိုသူကပြောတယ်ယရိပါဏတာတ ယရိပါဏတွန်သာတပထမံဘဂဝန္တံပတာရေယာတိယရိပါဏတွန်သာတဘဂဝန္တံပထမံပတာရေယာတိသာတပစ္စတိကမောင်ပစ္စတိက သွန်သင်သည်ဘဂဝန္တဘုန်းတော်ကြောင့်ပါနဲ့ပြည့်စုံတော်မူမြတ်စွာဘုရားကိုပထမရှိဥစွာယတိပနာပတာလေးရာသည်အကယ်၍ဤလင်စေအကယ်၍ဤလင်စေမူကောင်းပါလေစွာအဲဒီမှာသူဟိုဟိုကိကပြောတဲ့စကားလေးကဒီမှာပါတယ်ပတာလေးရာသည်လေးပါတယ်အဲတို့ ဘုရားထာပြုတ်ပြမကောက်ဝုံဘူးတဲ့ယူစီလေးစားတဲ့ပုဂ္ဂိုလ်တွေဘူးပေါ့လေယူစီလေးစားတဲ့ပုဂ္ဂိုလ်တွေဆိုတာဒီလိုပါပဲမကောက်ဝုံကြဘူးဟိုရင်မှာလည်းခြေတုံးကခြေတုံးကဆရာတော်ဥပုပ်တို့လည်းထက်တုံးကပေါ့ဆရာတော်ဥပုပ်စီညာအဲဒီတုန်းကနောင်တော်ကြီးတို့ဘာလို့ဆိုတာဘယင်မင်းတွေပါပဲမသွားဝုံဘူးတဲ့သူကမကြောက်ဝုံဘူးတဲ့သွားပြီးတော့ ဆရာတော်ဥပုပ်ကလည်းပဲသူကလည်းပဲတော်တော်ရိုးတော်တော်ရိုးပုံရပါတယ်တော်တော်လည်းရိုးသူကလူလောကတွေလူအလိုတွေလည်းဘာမှလိုက်ပုံမရဘူးသူကသူစိတ်ကူးတယ်သူသဘောကျသူနေနေတာစာကြည့်ဘာလို့ဘာလို့လဲအဲဒီကျောင်းတို့သင်္သာသနာဝုဒ္ဓဘာတို့လုံးရင်လည်းလုပ်ပေါ်တယ်တခါကသူကဆရာတော်ဥပုပ်ကတမြဲလှဲနေတယ်အမြင်လဲတော့ကလုံးလုံးကြီး

ပင်မရလာနေပါတယ်သရောခံပါဦးသုရတိတိလာကြောက်တာသုရတိလာသုရတိလာကြောက်တော့ဆရာတော်ဥပုဘ္ဗာပြောဟေးမင်းတို့ဘယင်ကြောရအောင်လို့ငါကတကယ်မှအဲ့ခံရအောင်မှာတော့ကွာပြောတယ်။ဒါနဲ့ကွာဘာမှမပြောဘူးလေပြသွား။ဒီတိုင်းပဲသူတနေ့လဲရင်ပဲကြောပြီးတော့ပြန်သွား။အဲ့ဒီမှာဘယင်ကမင်းရှိမင်းလျှောက်တော့ဘာပြောလို့ပါလဲဆရာတော် ဒီလိုဒီလိုပြောတယ်မင်းမကြောက်လားငါလည်းမကြောက်အောင်ဘူးပြောတယ်ဆရာတော်ငါလည်းဒီဆရာတော်ကြီးမကြောက်အောင်ဘူးဒါပေမဲ့အဲဒီဆရာတော်ကြီးသိမကြည့်ကြဘူးဘုန်းကြီးကလည်းဆရာတော်ဥပုသ္စရာအမှန်ကြော်ကြားနေတော့အမှန်ပုဂ္ဂိုလ်ကြီးကြီးကြီးအောင်မိတာကိုသူကပြန်တော်မူတော့55နှစ်ကြီးတာပဲဘုန်းကြီးကလည်းတော့ငယ်တယ်သူက55နှစ်ကြီးတယ်ပြန်တော်မူတော့อืมအဲ့ဒီအရင်ကဘောခိုင်းငယ်ပြုံးမှာပါ

သီလကိုသမာဓိကိုပညာကိုလည်းယူသေးသေးတာသရာပြရှိတဲ့ပုဂ္ဂိုလ်တွေအဲယူသေးသေးလားဒါကြောင့်မို့ဒီမှာလည်းပဲအတူတူပါပဲတရားမင်းကလည်းမြတ်စွာဘုရားမရှိကဝမှုဆိုတာဒါပြောတာပဲယူသေးတာပြောတာပါယူသေးတာပါသူကဘာကြောက်ကြကောင်းမလဲဆိုတော့ဘာမှမလုပ်ပါဘူးဗျာနှုံးမလို့ကြောက်ကြကောင်းတယ်ဆိုလို့ရှိရင်အားလည်းသိနေရမကြောက်တချို့ကပြောကြတယ်မကလေးတွေပါလေချော့ကြဆဲဘုန်းကြီးဘုန်းကြီးရိုက်လိုက်မယ်ဘုန်းကြီးကရိုက်တတ်တဲ့ပုဂ္ဂိုလ်ကြီးဖြစ်လို့သူကနေရာမကြတာသူက ကလေးတွေလျှောက်တာသူပြောလို့ပြောကြဟဲ့ဘုန်းကြီးနေကြိုက်နေမယ်ဘုန်းကြီးကကြိုက်နေဘုန်းကြီးကရိုက်တဲ့ပုဂ္ဂိုလ်ကြည့်လို့မြားကြဘူးဆိုတာဒါလည်းသိရဟာမကြောက်ဘုန်းကြီးကမရိုက်တတ်ပါဘူးအဲ့ဒါမြတ်စွာဘုရားဘာမှမလုပ်တတ်ပါဘူးဘာကြောက်ကြကောင်းမလဲကိလေသာတွေကင်းတာလောဘဒေါသမောဟကိလေသာတွေကင်းဘာမှကြောက်ကြမရှိဘူးဒါပေမဲ့လို့ယူသည်ရေးစားလို့မသိကဝမှုတဲ့မသိကနိုင်ဘူးတဲ့ဒါတော့

ပြီးတော့တခါကလင်းလာတဲ့မိသားတွေ့တယ်လူတယောက်ကမေးတယ်ဘယ်လိုအဓိပ္ပာယ်တော့လဲဒါလက်စွာဘုရားကိုကြီးလင်းနေတယ်ဆိုတော့ဘုရားကအစကမကြီးလင်းနေပဲစိတ်ညစ်နေတော့လို့ဘာလို့လို့ဖြစ်နေတော့အဓိပ္ပာယ်ဒီလိုရောက်နေတယ်ဒါနဲ့မေးတာတယ်ဒါနဲ့လူတယောက်ကလည်းဝင်ပြီးတော့ဖြေတယ်လူတယောက်ကသူ့အလည်းသဘာဝမကျပါဘူးဟင်းလက်စွာဘုရားလည်းတခါတခါလည်းမကြီးနေတဲ့အခါရှင်းဥမှာပေါ့တယ်သူပြီးတော့ရှင်းသူ့အလည်းနေရာမကျဘူး

ကြာမင်းဟာနောက်ပါပြိဋ္ဌာချံအနေနဲ့တကွမြတ်စွာဘုရားကြောကိုလာပါလေဗျာဒါလေးသွားလျှောက်ဖို့မြတ်စွာဘုရားကြောပါတယ်မြတ်စွာဘုရားကအဲ့ဒါကြောစုလေးပါလေးပြလိုက်ရင်ဒါဘုရင်သွားဖို့ပါပဲလာကြောင်းလေးဒါလေးလျှောက်ဖို့ကအဲ့ဒါပြောတာသူကသာရိယာတွေကြီးလင်းစင်ညာဒါကဟုတ်ဖြစ်တုန်းကသုံးတဲ့စကားပါဒီတော်ပြေတာကြားမှာပါတဲ့

ဒီဤလည်းဉာဏ်ကိုကုရုပြုတော်မူပါရှင်အရှင်မင်းကြီးသူစားတဲ့အဒီခုခွာမျိုးကသူစားမျက်စိချင်းကြည်လင်ခြင်းကိုပြုတော်မူပါတယ်သူစားတို့ရင်တော့မျက်စိနဲ့သူ့ကိုကြည့်ပြီးတော့ချင်းရောက်ပါအောင်လို့ဆိုရတယ်ဆိုတော့သူဖွင့်ပါတယ်သူကလည်းသက္ကသဟိုတွေကလည်းအဖွင့်စရာကဖွင့်တယ်အဲဒိဋ္ဌိရာကြည်ခြင်းဖြင့် အနုဘာရှင်းရောက်ခြင်းကိုကောတုပြုတော်မူပါမျက်စိနဲ့ကြည့်ပြီးတော့ရှင်းရောက်တော်မူပါကြည့်တော်မူပါဟုတ်ငါပါပဲသူကကြည့်တဲ့အခါကျမှဟိုမှာနောက်ထပ်ပြောကြတယ်ပြောရမှာကိုဟိုကသင်ကြီးကသူကမျက်စိမှိတ်ပြီးတော့နေနေတော့မြေခွေးကလာပြီးတော့သူကသူပြောနေတာရှိလို့အရှင်အရှင်မင်းကြီးကြည့်တော်မူပါအောင်ကြည့်ပြီးတော့ရှင်းရောက်တော်မူပါအောင်ဆိုတော့ ဒါခွင့်တောင်းရတာကိုကြည့်တဲ့ခါကျတော့မှဟိုမှာကြီးကြီးလင်းလင်းဟိုမှာဝင်ကြည့်တဲ့ခါကျတော့မှဒီမှာဘယ်လိုဘယ်လိုကကြောက်ပြီးတော့ပြောရမှာဟုတ်တယ်အဲ့ဒါမျိုးပါပဲအခုပတာရိယာတိကြီးနေကြီးနေစင်ညာတဲ့ကြီးနေစီတဲ့ဆိုမြတ်စွာဘုရားအစကစိတ်တွေမကြည်တယ်လို့သွားပြီးကြီးနေအောင်ကြောက်ရတာဒါမဟုတ်ဘူးဟိုလူတယောက်ကအဲ့ဒီလိုဖြေလို့ဘယ်နေရာပြတာဘူးလို့မသိတဲ့လူကဘောပြောဖြေတာမသိရင်သားလျောက်မဟုတ်ဘူးသာသွားပြီးတော့ဖြေတော့သူကသာမဟုတ်ဘူးသူကဘုရားက ခွင့်ပြုပါစေတဲ့လာခွင့်ပြုပါစေဒါပါပဲသုံးတာကသူကအဲဒီအထက်တန်းကြတဲ့မင်းတို့ဘာလို့အဲဒီအာနာရှိတဲ့ပုဂ္ဂိုလ်တွေယူသည်လေးစားလို့တဲ့ပုဂ္ဂိုလ်တွေကိုအဲဒီမှာခွင့်တောင်းတဲ့ဥစ္စာကိုဒါကိုပတာရိယာပြီးသုံးတာကိုပတာရိယာပြီးကြည်လင်ပါစေဆိုတာခွင့်ပြုပါစေဆိုတယ်ခွင့်တောင်းပေးပါလို့ပြောတာလေကိုတုံးကသုံးတဲ့စကားကဒီလိုသုံးတာလို့ဘူးခုစကားတွေနဲ့ဆိုတော့ဟုတ်တယ်ကွာတော်ခက်တယ်အဲ့ဒါနဲ့

အဲဒီစောင်းကြီးနဲ့သွားပြီးတကရာတီးတာကိုပြည်သူပန္နုဝိနာဥစ္စပိကြီးခဲတော့ချော့တော့သောဝါသောအဆင့်ရှိတော့စောင်းကိုအတ္တဝေတိကြားစီသည်တီးစီသည်တဲ့စောင်းစောင်းစောင်းနဲ့တီးပြီးတော့မြတ်စွာဘုရားကြော့ရတယ်သူကသူကဒီလိုလောက်မှာပဲသူကဆိုင်းသမားဆိုတော့ဆိုင်းနဲ့ကြော့မှာသူကယောတတလို့ဆိုလို့ရှိလို့သွားပြီးတော့ကြောက်ပါဆိုင်ဘာသာပြီးကြောက်ရင်တော့ဆိုင်ဘာဒုတိယသဘာသူကဒီမုံနဲ့သွားကြောတာကိုသူက သာရိယပြီးလုံးလိုက်တော့သူကခွင်တောင်းတာအဲသူကတီးယုံနေမဟုတ်သေးဘူးဣမာဇာကာထာရောပါသည်ဤကာထာတွေလည်းပဲသူကဆိုသေးတယ်ကာထာဆိုသချင်းတွေပါပဲဘုရားမသချင်းတွေပဲအပြင်တယောက်ဆိုရင်သချင်းပါရိုးဆိုရင်လည်းရိုးရိုးပါပဲသူကအဲအနေအမြင့်လို့အစီအတူတို့ကဲ့အောင်လို့ဆိုနိုင်လို့ရှိရင်ဒါပြင်းပြတာပါခုကာလသချင်းတွေလည်းပဲရိုးရိုးဖတ်သွားရင်ရိုးရိုးပါပဲဘာမှသာယာကြမရှိပါဘူး

အာဒီမှာမိုးဦးတွေကြားလို့မြက်ကလေးတွေကပေါက်လို့နွားလေးတွေကမြက်ကလေးတွေစားလို့အဲ့ဒါတွေပါလာကြတို့ကဒါချင်းဘာမှမင်းသချင်းလွန်းကြမကောင်းပါဘူးပြောကြတယ်ဒါဘာမှလွန်းကြမကောင်းဘူးဒါချင်းမြက်ပဲမိုးကြမြက်ပေါက်တာနဲ့နွားစားတာဘာမှလွန်းကြမကောင်းဘူးပြောတာဟုတ်ဘူးရမြက်ကလေးတွေကပေါက်လာတော့နွားကသူစားပြီးမှတာမဲမလုံးမဲပြောသူကသူကသူကသူသချင်းနဲ့သူတော့အဓိပ္ပာယ်ရှိတာဟုတ် သချင်းမောက်ကောက်တဲ့တည်းဆိုရင်တော့လည်းဟုတ်ပဲဘာမှအိဗယ်မရှိလာဘူးလွန်းစရာမကောင်းဘူးပေါ့အဲ့ဒါလည်းပဲသချင်းဆိုရင်လည်းသချင်းပြောက်ဆုံးမှဖြစ်တာပါမဆိုရတဲ့ပုဂ္ဂိုလ်ဆိုရင်ပြက်တောင်ပြက်သေးပြီးသချင်းကဘာမှနေရာမကြောက်ဘူးဆိုတာဘာမှနေရာမကြောက်အဲ့တော့တော်ကြတော့ဘုန်းကြီးကယူပြမယ်အဲ့ဒီသချင်းတွေဘာမှကောင်းမှာမဟုတ်ဘုန်းကြီးလို့ဆိုရှင်တော့ဒီသချင်းကပြက်တော့မှဆိုတာ အဲဒီပြခြင်းကဘယ်လိုအဓိပ္ပာယ်တွေလဲဆိုတော့ဘုဒ္ဓဘာသာဟိတာဖရာနဲ့လည်းစပ်ပါတယ်တဲ့ဓမ္မဘာသာဟိတာတရားနဲ့လည်းစပ်ပါတယ်သံဃုဘာသာဟိတာသံဃာနဲ့လည်းစပ်ပါတယ်ရာဓုဘာသာဟိတာယဟနာပုဂ္ဂိုလ်တွေနဲ့လည်းစပ်ပါတယ်ကာဝုဘာသာဟိတာကာမဂုဏ်နဲ့လည်းစပ်ပါတယ်တဲ့ဒီပြခြင်းကလည်းကွက်စားတာပဲဘုရားကြောင့်လည်းပါတယ်တရားကြောင့်လည်းပါတယ်သံဃာကြောင့်လည်းပါတယ်ယဟနာပုဂ္ဂိုလ်တွေကြောင့်လည်းပါတယ်ကာမဂုဏ်တွေလည်းပါတယ်တဲ့ဥစ္စာကတော့သူရင်တော့ကာမဂုဏ်မရှင်းပါပဲဟိုဘုရားယဟနာတွေနဲ့စပ်ပြီးတော့ကွက်တယ်လို့ နော်ဘုန်းကြီးလည်းအကုန်လုံးမယုံအောင်ပါဘူးကြရတယ်သူ့ဥစ္စာတွေဒါပေမဲ့နည်းနည်းတော့ဘုသူတပြန်နည်းနည်းတော့ယူအောင်မယ်လို့ယူပြလည်းတည်တော့မကောင်းတော့သူပြင်းနေကသူကသူကသူကကမ္မသာသနာတွေတော့တော်တော်မတော်ဘူးသူကကာမဂုဏ်နဲ့သက်သက်တာကတော်တော်ကိုလုံလုံကဲကဲဖြစ်အဲဒီကာရာတွေလည်းယူနေတဲ့ယူလိုက်တီးလိုက်ပေါ်တယ်သချင်းဆိုလိုက်တီးလိုက်သချင်းဆိုလိုက်တီးလိုက်သူလုံနေတာကိုဟိုမှာဘုရားကြော့နေတာအခုဒီမှာ

တိတိကျကျတဲ့ဘုန်းကြီးကတော့မေးတော့မေးတော့မေးမယ်လို့သူတို့သုံးသူရှိတယ်လို့ပြောတယ်ဘုရားတော်သူကတကိုးအကြီးဆုံးနွားအကောင်တစ်ဆောင်ကုန်နေတယ်လို့ဒီဒီပြားဝဲလုပ်တဲ့အခါမှာအဲဒါနွားတွေစာပြီးမဲသားတွေပါလေရောင်းပြီးစားကြတော့ကြတယ်ဒီမှာဈေးပွဲကြီးတွေဘုရားတော်သူကအလတ်စားနွား950ကုန်နေတယ်ဘုရားတော်သူကတော့တကိုးသိမကြည့်ဘူးငယ်ငယ်ပဲဒါတော့နွားအကောင်900ကုန်ပြီဆိုအောင်ကြောက်ကြပါလားလို့ဒီပြားဝဲကြီး ဒီပြားဝဲတွေတော့ကြောက်ကြကောင်းလာပဲဒီလိုပြားဝဲတွေအများကြီးနွားတွေကြက်တွေဝက်တွေဘဲတွေပေးကြရတယ်လို့လားပြားဝဲဆိုပြီးတော့အဲတော့ကြောက်ကြကောင်းတယ်အဲအခုကလည်းဘုရားကိုသွားပြီးတော့ဒုရိယာနဲ့အဆူနဲ့သွားကြတော့တာကိုမြတ်စွာဘုရားကြားလောက်တဲ့နေရာနေပြီးတော့သစ္စာတိခာနာပါတယ်သစ္စာတိခာဆိုတာသင်္စ၅ခုသီခါကဥဆုံးလေးပေါ့လေ na ya o eụ illa niria ri ပထမဆုံးသချင်းကနားထောင်ကြအောင်ဘုန်းကြီးဆိုတဲ့သချင်းဘယ်လောက်ကောင်းလဲဆိုတာကတော့သင်ကတော့ရိုးရိုးဆိုတော့သချင်းဖြစ်ပါဘူးသိပြောင်းလဲဆိုလို့ရှိရင်ဝန္ဒေတေပိသံပတေဒိမ္ပရုံသူရိယဝိသသေယေနဇာတာတိကလျာဏီအာနန္ဒသနနီမမဆွဲဆိုရင်ဒါသချင်းပါပဲဘုန်းကြီးကဝရှင်သာရိပုတ္တရာ ရှင်မောဂလန်ဓာတ်တော်တွေသွားပြီးတော့ပင်တော့ကအမျိုးသမီးတွေကဘင်္ဂါလီဘင်္ဂါလီကနေဘင်္ဂလားနယ်ရောက်ဆိုတော့ဘင်္ဂါလီဘောတွေကလမတွေမျိုးသမီးတွေမြင်သာရိပုတ္တရာရှင်မောဂလန်တို့ကတော့ကနမောတေနမောတေစသည်ဖြင့်သူတို့ဆိုကြအောင်မယ်သူတို့မာနေနေတယ်။ဒီအကြတာသူပါဠိတွေပဲကွာ။ဒီအကြတာသူကချင်းချင်းတယ်သူတို့ဆို။ဘုန်းကြီးတို့ဆိုရင်ပဲပြည့်နေတယ်မဖြစ်ပါဘူးကွာ။ကာသာဒီလိုပဲတချို့ဓမ္မအဓိကတွေ ဗမာပြည်ယူကောင်းတယ်ဆိုပြီးယူလဲဟိုကသချင်းမျိုးတော့မဖြစ်ဘူးတမျိုးပဲသူကဒီမှာယူယူကြတာဝနေတေပိတံဘာရေတိံပရုံသူရဝိသသေယေနသာတာတိကလျာဏီအာနန္ဒာဇနနီမမသူရဝိသသေသူရဝိသသာနိစီရောနာသမိတေသင်ဤပိတံဖခင်ကြီးဖြစ်သောတိံပရုံတိံပရုဏမင်းကြီးကိုအာငါသည်ဝန်တေဝနာမိကြောလိုက်ပါ၏

တဲ့နေရာမကြလာဘူးသူကအဲဒီမှာဒီသူရဝိသဒနာသမီးကိုလူသားကြီးပိုးပန်းနေတော့ဒါနဲ့စောင့်ချိန်ပြီးတော့သူရှင်းနေပွဲပြီးတော့လှုပ်ထားတာလေတော့နောင်လာကြတော့ဘုရားကတော့သူကြောက်နေတယ်သူကဘုရားကမေးလို့သူကြောက်တယ်သူကအဲသူရဝိသဒနာသမီးဆိုတာကဘယ်တော့တော်လှပါသလဲဆိုလို့ရှိရင်ကြည့်ရင် နေရောင်ကြီးများလို့ပဲတဲ့သူကိုရောင်ဘွားတွေတောက်ပန်လာခြေတော့ကနေပြီးတော့တောက်တဲ့ရောင်ကြီးတွေခေါင်းရောသပင်ရောသပင်ကနေပြီးတောက်တဲ့ရောင်ကြီးတွေခြေတော့ရောတခါလဲအဲတောက်ပန်နေတယ်လို့ဆိုတာကိုနတ်မှလည်းပဲသူကနတ်တွေတူနဲ့တူနဲ့ထူးခြားတဲ့ကုန်တွေကြည့်ကြမှာပါလူပြည်လောကနေပြီးတော့သီလစင်ကြယ်ပြီးတော့သွားတဲ့ပုဂ္ဂိုလ်တွေဒါနစင်ကြယ်ပြီးသွားတဲ့ပုဂ္ဂိုလ်တွေကုသိုလ်ထူးရှိပြီးသွားတဲ့ပုဂ္ဂိုလ်တွေနတ်ပြည်ရောက်တဲ့ခါကလာကြအချောအလှတွေတို့ အထူးထူးတယ်လေရှင်းတယ်ရှင်းတာကိုဒါကြောင့်အဲနေရောင်ညင်များလို့ပဲနေရောင်ကြီးတစ်မျှထွန်းတောက်လှပါပြီးတော့နေကနာသမီးတဲ့ဒုတိယဝိသတိဒုတိယဝိသတာမြေစိသနာသမီးစေသိံပိတံဖခင်ကြီးဖြစ်သောဒိမရုံဒိမရုဏမင်းကြီးဝဟံဃာရီဝန်နေဝနာမိကြောလိုက်ပါ၏ကျေးဇူးတင်တယ်တဲ့ကြောပါတယ်ဘာကြောင့်လဲ

ဖြစ်ခင်ခြင်းကိုဖြစ်စေနိုင်သည်သာသာသည်ဖြစ်ပါပေ၏အေးမဲကောင်းခြင်းကဒေင်္ဂလာနဲ့ပြည့်စုံပြီးတော့သာလဘဝတင်းနေတဲ့တရားဖြစ်ပြီးတော့ငါချစ်မြတ်နိုးလောက်တဲ့ဘုရင်ငါလေးနဲ့ပြည့်စုံပြီးတော့နေတာတဲ့တခြားကြောင့်မဟုတ်ဘူးတဲ့မင်းဖခင်ကြီးဒီမလို့နာမင်းကြီးအကြောင်းပြုပြီးတကလားမင်းဒီလိုသာလဘဝတင်းနေတဲ့တွေဖြစ်ရတာဒါကြောင့်မို့မင်း

သင်္ကေရာတိပိယမေတိဓမ္မောရဟတာမိဝါမေရတံပူအပ်၍ချွေးရည်စီးထွက်နေတော်သူတို့သည်ဝါတော်လေအေးကိုဝါတော်အေးကြံတော်လေကိုကံတော်ဤဝနှစ်သက်လိုလားအပြည့်တဲ့ကဲ့သို့၎င်း သိပါတာတော့ရေငါရေစားရင်းနေတော့ပုဂ္ဂိုလ်သည်ပါဏိယတောက်ရေကို ပါဏိယကြည်လင်သောအင်းကြံသောတောက်ရေကိုကန္တန်ရှိဝါနှစ်တဲ့ဒုလအပ်တဲ့သော၎င်းအရဟတံကိလေသာကင်းစင်သောယဟနာအရှင်မြတ်တို့သည်ဓမ္မောနိဗ္ဗာန်တရားကိုပြိယောဤဝဖြစ်မြန်တို့အပ်တဲ့သော၎င်း

မြင်ငါနေတဲ့ပုဂ္ဂိုလ်များတောက်ရည်အေးတွေများနေတဲ့ညာလို့သလိုပါပဲလို့ရှိနေတယ်လို့ပဲတနည်းအားဖြင့်ဆိုလို့ရှိရင်ကိလေသာကင်းစင်ပြီးတော့လည်းရဟန္တာသခင်ရှင်များတဲ့မေဖို့နိဗ္ဗာန်တရားတွေဆိုရင်နိဗ္ဗာန်တရားကြီးနိဗ္ဗာန်တရားများကိုအလေးအမြတ်ဖြစ်ခင်များလို့သလိုပါပဲတဲ့ဘိနာသမီးကိုသူက

ဒီဘက်သောညာရင်းကျက်သည်ဖြစ်ပဲ၎င်းလက်တော့အမှတ်ရသည်ဖြစ်ပဲ၎င်းအမတံပြင်းခြင်းခင်ရာတိုင်းနိဗ္ဗာန်ကိုသိကိတာနောကြာမိလျက်နေသည်ဟောဒီဝိယာဖြစ်တဲ့ကဲ့သို့အဟံငါရီတံပင်သူရဝဆနာသမီးကိုသိကိတာနောကြာမိ၍နေပါတော့သည်

ခုနသားတော့တော့ပြောင်းဟုတ်မှာမဟုတ်ပါဘူးရှုတာတာမရလောက်နေပါလိမ့်မယ်ဟိုကဇာနာဆိုရှုတယ်လို့အဓိပ္ပာယ်ရှိပါတယ်ရှုခြင်းချင်းအဲရှုတာနှမျိုးရှိတယ်အာယုံကိုရှုတာကတစ်မျိုးလက္ခဏာရှုတာကတစ်မျိုးအာယုံရှုတာကတော့ကတိုင်းစရှိတော့သမာဓိနိမိတ်အာယုံတွေပေါ့လေဒါတစိုးစိုးနေရှုနေရတာပထဝီဆိုလို့ချင်းပထူကတိုင်းအာယုံထဲမှာဘယ်မှစိတ်မရပါဘူးပထဝီပထဝီ

အာနာပါနာဆိုပါအောင်တော့ကိုယ်ထဲမှာလာတော့မလုပ်ရဘူးဆွတ်တဲ့ဝင်တဲ့တွေဆွတ်တဲ့ဝင်တဲ့ဒါလေးရှုနေတာဝင်တယ်ဆွတ်တယ်ဝင်တယ်ထက်တယ်နှာခေါင်းတိုင်းပြီးတော့ဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဒါလေးရှုနေတာအဲဒီတခုတည်းသောအာယုံရှုပြီးတော့နေတာဘာလို့ဆိုအာရမဏုပနိသာခေါ်တယ်အာယုံကိုကပ်ပြီးတော့ရှုအာယုံနဲ့ရှုတဲ့စိတ်နေရာခါတယ်ကော်နဲ့ကပ်ထားသလို

အဲဒီဘုရားအလောင်းတော်ဟာကုရုဝေလာတော်မှာတပါးတဲ့အာရုံတပါးနေဇာဖြင့်ဇာနေလည်းပဲရှုနေသမထဇာနေလည်းရှုနေတယ်တဲ့လက္ခဏုပါနေဇာဖြင့်ဝိပဿနာတရားတွေကိုလည်းရှုနေခဲ့တယ်တဲ့ဧကောတိတစ်ခုတည်းသောအာယုန်ရှိတယ်တစ်ခုတည်းပဲတစ်ခုသုံးအာယုန်မှာကြာတယ်မရိဒမရိဒကပြည့်ခြင်းမှာအာမရိဒ မရိဒအမရိဒကိုဟောမွန်တွေကဤကိုဗမာကဤဗမာတကဤထွက်တယ်သူကအဲ့လိုထွက်နေတော့အမရိဒကအမရိုက်တာဖြစ်နေတော့အမရိုက်ကအမရိုက်ကမန္တရရင်လည်းအမရိုက်ကဗမာကတော့ရာကောက်တာကမလို့မရှိဘူးရာကောက်နေရပင်းအတူတူပဲသူစားအဲ့တော့အမရိုက်ကအများကြီးဖြစ်နေတာအများကြီးတရားရတယ်သူသိချင်းကင်းတဲ့တရားပါပဲ အဲဒီချင်းကင်းတဲ့နိဗ္ဗာန်တရားကိုရှားနေခဲ့တယ်တဲ့ရှားပြီးတော့ဥရုဝလာတော်မှာကျင့်သုံးခဲ့စောစောမြင်းမြင်းရှားနေခဲ့အဲ့လိုပါပဲတဲ့သူလည်းပဲအဲဒီဒုရိယဝိသုတာဆိုတဲ့နာသမီးကိုသူကလည်းပဲဒါတခါလဲဒါအိမ်နဲ့ထားပြီးတော့ဘယ်မှစိတ်မကူးဘယ်သူမှလည်းသူမရည်ရွယ်ဘူးသူဥစ္စာပဲသူကြာပြီးတော့ဒါစိတ်ကူးပြီးတော့သူရှားနေတဲ့အကြောင်းသူဖွင့်နေတာကို အဲ့ဒါဂါထာလေးတွေလည်းပဲပြေးချာချာဗာနေသန္တာနဲ့ဗာယနာဝကွယ်ပြအောင်ရိုးအနဲ့တွေလည်းပဲဆွဲပြီးတော့အဲစိတ်ဝင်စားလောက်အနဲ့တွေပေးပြီးရိုးလိုက်ရင်တော့လူစားတော်တော်ကောင်းမဲ့ဥစ္စာတွေပါဒါပေမဲ့လည်းခုခွန်ကြီးကတော့အဲ့ဒါတွေရိုးလို့လည်းမဖြစ်ဘူးရိုးဖို့ရလည်းမတော်ဘူးလို့စားတော့အဲ့ဒါပါပဲအလုံးဂါထာ၁၄ခုရှိတယ်တော်ပါပြီသုံးဖို့ရှိပါပြီဆိုတော့သုံးဖို့ဆိုများလာပါပြီ

သူကဘုရားဟိုဘုရားလည်းပြီးနေတာပဲကြာမင်းလာတယ်ဆိုပြီးနေတာသူကနှုတ်မဆက်လို့မပြည့်ဘူးသူနှုတ်မဆက်လို့ရှိရင်ပြဟိုကဟိုကကြာမင်းကလည်းလာဖို့ရခွင့်ရမှာမဟုတ်ဘူးတော့ခွင့်ရတယ်ပြီးအောင်ကလာလာနိုင်တယ်ဆိုတဲ့အိဗယ်ဒီကဘုရားကသူ့ကိုနှုတ်ဆက်ရတယ်တဲ့သူဥစ္စာအေးဒီသတိကမင်းဥစ္စာတူရိယာသာနဲ့ ဒီဆိုတဲ့သချင်းစာနေရာကိုက်နေတယ်ကွာမြည်တာလည်းမရသချင်းကလည်းပဲဒုရိယကိုမလုံးဒုရိယလည်းသချင်းကိုမလုံးနှစ်ခုကတခါလဲအဲကိုက်နေတယ်အကြနေတယ်တခါလဲစီဝါကိုက်တယ်ဒါချင်းမောရတယ်သူကသူကသဘောကျလို့တော့ပဲဟုတ်လေအာမလို့ဒီလိုမှမပြောလို့ရှိတယ်ဆိုတရားမင်းကလာဦးရကိုခွင့်ရမလို့သူတီးနေဘယ်တော့ကြာလို့နေနေမှာမသိဘူးသူကတော့အဲ့ဒါနဲ့တရားကဒီလိုကသူနှုတ်ဆက်လိုက်ရတယ်နှုတ်ဆက်လိုက်တော့ အဲဘုရားသူ့လည်းမေးရသေးတယ်ဟိုမှာသူကလည်းသူ့လည်းကျင်တော့တော့မင်းဒီဟာတွေဘယ်တော့မှလုပ်တာတော့ဟိုကဒီချင်းတွေဘယ်တော့စီထားတယ်လို့ချင်းတွေရှင်ဗျာတဲ့တတိတော်ရှင်ဗျာဘုရားဖြစ်ပြီးကစားတော့မှအဇပါလာညောင်မယ်မှာရင်းသုံးနေတဲ့ခါတော့မှဆရာတဲ့ခုနတာနာသတ္တသာနာနေတော့ဇပါလာညောင်မယ်ခုပါအဲဒီတော့ကတဲ့ဒါတွေတတိတော်ကစီထားတာတဲ့ ဒီတိမ်မုနာမင်းကြီးရဲ့သမီးသူရိယဝက်သသာဆိုတဲ့နာသမီးရှိရဲ့ပြတယ်ဒီနာသမီးတတိတော်ကဖြစ်ကြိုက်နေတာတဲ့အဲ့ဒါဒီတော့ဘယ်လိုမှသွေးဆောင်လို့မရဘူးတဲ့ပြောလို့ဘာမှမဖြစ်ဘူးတဲ့ဘာမှဒီလက်မခံမဲနေတော့ကိုမတတ်နိုင်ပါဘူးဆိုပြီးတော့အဲဒီဒီနာသမီးကဟိုမာရလီရဲ့ ပါဖြစ်တယ်သိခံရစေနာသာသူကသဘောကျနေတာတဲ့တတိတော်ကဘာမှပြောလို့မရဘူးတဲ့သူအဲဒါအဲဆက်သွယ်လို့မရသွေးဆောင်လို့မရဘာမှမရတော့မတတ်နိုင်ပါဘူးဆိုပြီးတတိတော်ကဒီဟာတွေဖွဲ့နွယ်ပြီးတော့သူ့အိမ်သားသွားတီးရတယ်လို့ဆိုတာရှင်းဆိုလိုက်တီးတယ်ရှင်းဆိုလိုက်တီးတယ်သူတို့တော့ဆိုတာဟုတ်လုံးတော့ပဲပြန်မှာနတ်သမီးကသစ္စာတိကနာသာခေါ်ပြီးမောင်သစ္စာတိက

အဲသူစွမ်းမိစွဲရတယ်ပြောတော့တာပဲလှုပ်တော့တာပဲအဲဒီຢာကနှိမ့်ဆက်ပြီးတော့နေတဲ့ပုဂ္ဂိုလ်ຢာကသောင်းမှုပြီးတော့နေတဲ့ပုဂ္ဂိုလ်မှာမောင်ကြနေတာနဲ့တူရဲ့ဘုရားကြီးတွေဒီလိုပဲဒါကလောဘအာကြီးဆိုလောဘတိုက်တွန်းပြီးတော့လောဘအလိုလိုက်ပြီးတော့အလိုလိုနေတဲ့ပုဂ္ဂိုလ်ဟာအကြောင်းကျိုးတွေမူပါနာဘူးလို့ဆိုတာဟွန်းမူပါနာဘူး လောဘမဖြစ်တဲ့အခါဆင်ញင်လို့ရှိရင်တော့သိတယ်ကိုယ့်အကိုလည်းသိတယ်သူများသူများကိုလည်းသိတယ်ဒါမလုပ်တဲ့ဥစ္စာပဲမပြောတဲ့ဥစ္စာပဲသိတယ်ကိုယ်ကိုယ်တိုင်မှလောဘဖြစ်လာပြီဆိုတော့သူ့စာခက်ကြီးပဲအတွင်းမှာဖြစ်နေပြင်ကားမဟုတ်တော့တော့ခက်နေတယ်သူကအပြစ်မမြင်ဘူးအဲဒီလောဘဖြစ်နေတာကကိုယ်တော့ဟုတ်တယ်လူလူကောင်းတယ်လို့လို့ထင်ပြီးသူလက်ခံတယ်သို့သူပဲဒေါသတော့မောဟတော့လည်းဒီတိုင်းပဲအဲဒီတော့ဒီလောဘဒေါသမောဟမကင်းသေးတဲ့ပုဂ္ဂိုလ်တွေကအဲလောဘဒေါသမောဟကြီး

နတ်တွေဟာကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေဟာဒီလိုကြီးပဲသူတို့ဟာမပြောသင့်တာလည်းပဲလောဘဒေါသမောဟသွမ်းမိုးတဲ့ခါသူပြောမယ်လုံးမယ်အင်းမဆောင်ထိန်နိုင်ဘူးမချုပ်တီးနိုင်ဘူးအကြောင်းကျိုးမစင်ကြနိုင်ဘူးလောဘဒေါသမောဟတရားတွေဟာတော့မကောင်းတဲ့တရားတွေပဲဆိုတာဒီလိုသဘောပေါက်ဖို့ရပါပဲကောင်းပါလေကွာဒီလိုစင်ကြရင်တော့ကောင်းတယ်အဲဒါကြောင့်ဒီမေသတိကနာသားကသူ ဘုရားစီမှာသူအတွင်းရေးတွေလောကဘဝရနဲ့ပြောမယ်ဆိုသမီးစားရေးတွေကြရဲသွားပြီးတော့ကြောက်လို့တကယ်တမ်းမှပဲတော်တော်မတော်တဲ့ဥစ္စာတွေပဲသချင်းတွေလည်းသို့တော်တော်ကိုမတော်တဲ့ဥစ္စာတွေအဲဒီမတော်တဲ့ဥစ္စာတွေလောက်တာဘယ်သူကြောင့်လို့ဆိုရင်လောဘကြောင့်လို့တာမောဟကြောင့်လို့တာကိုအဲဒီလောဘဒေါသမောဟကလက်ပယ်ပါပဲတခါကဆရာတော်ကြီးတစ်ပါးကညာနေတပည့်တွေကို

ဘယ်လိုဥစ္စာတွေသူများသိတော်မှာတွေကြောက်ကြကြတယ်ဟိရဝတ္တပါတရားတွေကတ်ကြကြပါတယ်ဒါပေမဲ့လို့ဒုက္ခရာတွေမှာလောဘဒေါသတွေလောဘတွေမောဟတွေကပြီးဆက်ကြတယ်တဲ့လောဘမောဟတွေကအနိုင်ကျင့်သွားလို့မတတ်နိုင်လို့ဒုက္ခရာတွေလူဖြစ်သွားကြတာသနာကြပါဘူးတော်တော်ဟောတာပြီးတော့လာဆရာတော်ကြီးသူ့သာဟုတ်တာပဲသူဟုတ်တယ်တကယ်ကြတော့လောဘမောဟတွေသူတို့အတတ်တူကြအဲ့တော့အခု မေဇာတိကနာသားမှလည်းလောဘမောဟတွေအကြောင်းပြုပြီးတော့အဲ့ဒါတွေကိုတစ်ချက်နေသိုးသူ့အတွင်းရေးအကြောင်းတွေကာမဂုဏ်အကြောင်းတွေမြတ်စွာဘုရားရှောက်ဒါတွေလုပ်နေတာကိုအဲ့ဒီတော့မှကြာမင်းကဒါတွေလည်းကြားတော့မြတ်စွာဘုရားလည်းပဲသူလက်ခံပြီးတော့စကားပြောပြီဆိုတော့မှလည်းသတိကနာသားကိုသူကသင်ပြောတယ်ဟေ့သတိကအဲမင်း အဲငါအကြောင်းတော်မင်းမလျှောက်ဖဲနဲ့မင်းအကြောင်းနဲ့မင်းလျှောက်နေတယ်တရားမကြောက်ဘူးလေသူကအဲဒီလိုအဲဒီလိုနေမျိုးနဲ့သက်သာပြကိုလျှောက်လိုက်ကွာအချွေရန်ပြိဿတဲ့နည်းလည်းပါကြားမင်းကမြတ်စွာဘုရားရဲ့ခြေတော်ဆုံးကိုကြည့်ခိုးပါတယ်ကြောပါတယ်ဆိုတဲ့အကြောင်းလျှောက်လိုက်လို့ပြောတော့ပါဒီမှသူလျှောက်တာကိုအဲဘေကောဗန်းဒီဒီဝါနမိန်တော့ သာမေသောသာပရိဇနောဘဂဝတောပါရိပိရသာဝန္တိဗန္တိဘုံတော်ကြည်တော်များစွာဖေရသာမေသောမူမချွေရာမူမမူမပေါင်းတဲ့တစ်ပါးဖြစ်သောသပရိဇနောအချွေယံပရိသာပေါင်းတဲ့တစ်ပါးဖြစ်သောသကောတရားမင်းသည်ဘဂဝါတော်ဘုံတော်၆ပါးနဲ့ပြည့်စုံတော်မူသောရှင်တော်များဖြာ၏ပါရိခြေတော်စုံတို့ကို

သာမေသောမူမပေါင်းတဲ့ကွာဖြစ်သောသာပရိသောသပရိဇနောချွေရန်ပရိသပေါင်းတဲ့ကွာဖြစ်သောဒေဝနာနတ်တို့အိမ်တော်ရှင်ဖြစ်သောသေကောကြာမင်းသည်သူခီကိုစိတ်နှပြချမ်းသာခြင်းရှိပြီးဟောတုဖြစ်စေတည်းသူပေးတာဟိုဘုန်းကြီးများလည်းပဲလာပြီးကြောလို့ရှင်ဒီလိုပဲချမ်းသာပါစေချမ်းသာပါစေသူရုပ်ရင်လည်းသူပေးရဒါမှမဟုတ်ရင်လည်းပဲအဲအကြည့်စီသူပေးရတယ်ဒီလိုလုပ်ရတယ်သူကဒါသူပေးတာကသူကဘုရားနည်းပါပဲသူပေးရတယ်

ဒုက္ခကာမချမ်းသာကိုလူရှိကြကုန်၏အဲနတ်တွေလူတွေအလုံးမှာချမ်းသာကြကြတယ်တဲ့ချမ်းသာလို့ရှိလို့ရှိခိုးတယ်ဆိုတာချမ်းသာတောင်းတာပါပဲချမ်းသာပါစေလို့ဆိုပါစေသူပေးပါစေဒီလိုဆိုလို့တယ်တူတယ်ဘိဝါဒေတိအဲဘိဝါဒေတိအဘိကောင်းခြင်းမင်္ဂလာဝါဒေတိဆိုရသည်ချမ်းသာပါစေကြမ်းပါပါစေ ကောင်းခြင်းမင်္ဂလာတွေကိုဆိုသေးတာတဲ့ကောင်းခြင်းမင်္ဂလာသူ့ကိုပေးသေးတာဒါကြောင့်မို့ဘုရားကကောင်းခြင်းမင်္ဂလာသူ့ကိုပေးတာပိဇာတိကပိဇာတိကနာသာဧဝံဤတို့ရှိခိုး၍ကောင်းခြင်းမင်္ဂလာကိုတောင်းတာသည်အတိုင်းသာမေသောမူမပေါင်းတဲ့တစ်ပါးဖြစ်သောသာပရိသနောချွေယံပရိသပေါင်းတဲ့တစ်ပါးဖြစ်သော na na dna ennaisemddghbmn edugugosnaya chal channyeziri hodcheb hiiheotubojie dagaug dụd analgh na ha bganoy z na-ebutubayat ya lụọ gha adbanogelgauka ga maacha ma ghụlu chiji aghọ oye အဲချမ်းသာလို့ရှိတယ်မြတ်စွာဘုရားချမ်းသာပါစေလို့ဆုပေးပါတယ်အဲဒီတော့မှမကြမင်းကနောက်ပါပရိသတ်တွေနဲ့တော့အိန္ဒပါလလိုင်မူတဲ့ဝင်ကြတာကိုအိန္ဒပါလလိုင်မူဆိုတာအချင်းချင်းနေမှာပါပဲမြတ်စွာဘုရားတပါးတဲ့ရင်သုံးနေရတူပါတယ်အချင်းချင်းနေမှာပါပဲသိကြီးဟုတ်မှာမဟုတ်ပါဘူးဆယ်ပေလောက်ရှိမလား သနာပေတော့ရှိမလားတော့မပြောတော့ပါဘူးသူကအတင်းချင်းနေမှာပါအကျေကြီးတော့ဟုတ်ပုံမပေါ်ဒါပေမဲ့လို့နတ်တွေဝင်ပြီးသွားတဲ့ခါကာလကြရင်မောင်းနေတဲ့လှိုင်ကြီးကလည်းပဲလင်းသွားတယ်နတ်တွေကြီးကြောင်းတယ်နတ်တို့ကြီးအာနုဘောနဲ့ကျင်းနေတဲ့လှိုင်ကူကလည်းပဲအကျေကြီးဖြစ်သွားတယ်နေတာထိုင်တာပေါ့နေတော့ထိုင်တော့ပေါ်လို့လားတကူကြီးရာဆိုတာ သူကအစိမ့်တရားတွေမှပါတာကိုမကြံစီရဘူးတဲ့ဗရဏတ်တွေသိန်းနဲ့တောင်းနဲ့ချီပြီးတော့တောင်းနဲ့သိန်းနဲ့ချီပြီးတော့နတ်ပရိသတ်တွေဝင်လာတာဟိုချောင်ချီကြီးပဲနေလောက်တယ်တိုင်ငူကြီးထဲမှာနေလောက်မလားတိုင်ငူကြီးထဲမှာနေလောက်ပါတယ်အဲဒီတော့မြတ်စွာဘုရားကမကြမ်းမင်းကိုပထမစပြီးတော့ ိမောစကပြောပါတယ်။ငါတရှိကိုကတော့ပြီးတဲ့ခါမြတ်စွာဘုရားချိမောစကပြောတယ်။တရားမင်းအမနာကိစ္စတွေများပြီးတော့နေရင်လည်းနတ်ပြည်လောကမှာကိစ္စတွေများနေရင်လည်းအခုအာရယဒါလာနေတာနတ်တော်ပါပြီတဲ့။သမလိုချီးကျူးစကားပြောတယ်။ပြောတော့ဘုရားမင်းကကြောက်ပါတယ် လာဖို့ရကြနေတာတော့ကြာပါပြီဗျာတဲ့ဒါပေမဲ့ကိစ္စတွေကများလို့မလာနိုင်ဘူးတဲ့နောက်ပြင်မှာလဲကိစ္စတွေများသေးတယ်ဆိုတာကိုသူကစာရေးတော်ရင်နေထိုင်ရတော့ဘယ်လိုကိစ္စတော့မရှိပါဘူးဘာကိစ္စတွေရှိနေလဲဆိုတော့တရားမတရားမယုံညလို့ခေါ်တယ်သူကအဲ့ဒီမှာသူဆိုင်ငါဆိုင်နေဖုတ်ဖြတ်ပေးနေရဆိုတယ်နောက်ပြင်ရတယ်သူကသူကဒါလည်းရှိသေးတာပေါ့ဘယ်လိုအားလုံးဆိုတော့သူက နတ်ပြည်လောကမှာဒီဒုက္ခနဲ့သူဖြစ်လာတာပါပဲနတ်ပြည်လောကဖြစ်တာကတော့ကျုပ်ကပုံမွေးမှနဲ့သူကသူဖြစ်သူပိမှနဲ့သူဖြစ်တယ်ဒီလိုလဲချွေရနဲ့အပြည့်စုံပေါ်တယ်အိမ်တော်ပဲအပြည့်စုံမှာဖြစ်နေဒါတွေကဘာမှစီမံခန့်ခွဲစရာမလိုပါဘူးဒါတွေကတော့တချို့ကဘုံမင်းမှာမပါဘဲနဲ့သွားဖြစ်တာတွေရှိရတာကိုနားကြည့်မှာဘုံမင်းမှာမပါဘူးဒါတော့ အကျွေးရအိမ်တော်ဘက်ကလည်းအစုံလည်းမဟုတ်ဘူးတူဦးတဲ့တူဦးတဲ့သွားဖြစ်တာတွေကရှိသေးတာကိုအဲလိုရှိသေးတော့အဲဒီကြားဆုံးကြရပုံကိုပြထားတယ်ဟောနတ်ပြည်မှာနတ်သမီးတွေလာပြီးတော့ဖြစ်လို့ရှိရင်ဖြစ် သူတို့နိယနိယကနေဒီကရာဟိုကပိုင်ဒီကပိုင်နဲ့စသည်ဖြင့်အငင်းကုန်ဖြစ်ကြသို့သူကအဲတော့ဒီသာသမီဖြစ်နေဖြစ်တဲ့နတ်ဆိုတာရှိသာသမီဖြစ်နေဖြစ်တဲ့နတ်တွေကတော့ကိုရင်ွယ်ထဲမှာဖြစ်တယ်လေလို့ထိုင်းနေတဲ့အဲဟိုလေရင်ွယ်ထဲမှာပေါ့လေဒီမှာလာဖြစ်တယ်အဲဒီလိုလာဖြစ်လို့ရှိရင်နတ်သားဆိုရင်လည်းကိုသားပဲအပြီးမှပြုနတ်သမီးဆိုရင်လည်းသမီးပဲပြီးမှပြုရ ကိုယ်နဲ့လိုပြီးမူရတာမရှိပါဘူးဒီတဏှာပြည်တွေအသာမရှိပါဘူးအောင်းနာပြည်မှာဒီသတုမာရဲ့ပါဝင်မြေဒီနာတွေထဲမှာတော့ယုကုသိုးတို့ပါလို့တော့ကိုယ်ဝင်တွေပါတယ်ဆောင်းပြီးမူရတာရှိတယ်လို့ပြောတယ်ဒါကတော့ပရိသေတွေလည်းမျိုးလုံးရှိတယ်ကိုယ်ထဲနာပြည်ကတော့ဥပပြည်တွေပါပဲဒါခါလဲခုနပြောတဲ့အတိုင်းနာသားရင်းနာသမီးတွေအဲနာသမီးတွေဆိုရင်15 16နှစ်အရွယ်နဲ့နာသားတွေဆိုရင်အနည်း20အရွယ်နဲ့ဒါခါလဲအဲအပြည့်စုံသွားပြီးတော့ဖြစ်တာအဲလိုဖြစ်တဲ့နေရာမှာသူ့အိမ်တော်စုံနဲ့ သူ့ဘုံမိမှလည်းသူ့အသူဖြစ်တာတွေလည်းရှိတယ်သူ့အသူမဟုတ်ဘဲနဲ့သူများကိုမှီပြီးတော့ဖြစ်ရတဲ့ဥစ္စာတွေကခုနအဲနာမင်းကြီးတွေမှီပြီးတော့အဲဒီမှာသွားဖြစ်တာကသူ့ရင်ဝင်နဲ့သွားဖြစ်ရင်သူ့သားသူ့ရင်ဝင်နဲ့သွားဖြစ်တဲ့နာသမီးဆိုရင်သူ့သမီးဒီလိုပြီးမှပြပါတယ်အိယာဘောမှာအိယာဘောမှာလာပြီးတကလားဖြစ်လို့ရှိရင်ပြင်ဒါကသူကခင်မောတယ်ပေါ့လေဒီလိုပြီးမှပြပါတယ်သူဥပဒေကနာဥပဒေက ဘေးပါဝိညာဉ်မှာအိယာဘေးပါလည်းမှာလာပြီးဒီကလာဖြစ်လို့ရှိရင်ဒါကအပြုစုကြီးချွေရနေပေါ့လေလားဘယ်လိုသိမှပြပါလဲဒါတွေကတော့ဘာမှအကျုပ်သွေးမရှိပါဘူးတဲ့ဥစ္စာတွေကတော့အကျုပ်သွေးတွေဒါတွေကတော့ဘဝင်းမှလည်းမရှိဘဝင်းမှလည်းမဟုတ်ဝင်တဲ့ခြံလည်းလည်းမဟုတ်အလွတ်ကွက်လာမှလာပြီးဒီကလာဖြစ်တာတွေရှိသေးဆိုတာကိုနတ်တွေကဟွန်း အဲဒီကောလာပဲလာပြီးတော့ဖြစ်တော့ကူကဆိုင်တဲ့ငါကဆိုင်တဲ့ဟိုကညင်းကုန်နေရှိတယ်လို့ပြောတယ်ကူကလာဟိုကိုယ်စင်းနေနေတူမှာပေါ့လေမှာတော့ဟိုမြေရွတ်ချောက်စီမှာကျွန်းကျွန်းနေပေါ်လာတော့ညင်းကျွန်းပေါ်တွေပေါ်လာတော့ကူကဆိုင်တဲ့ငါကဆိုင်တယ်လို့လည်းရှိတာပေါ့အဲ့ဒါမျိုးနေနေနေတူပါလိမ့်မယ်နဲ့တူပါရဲ့လို့လားอืมအဲ့ဒါလည်းပဲနိယာကနေပြီးတကလားနိယာပုဂ္ဂိုလ်ကဆိုင်တယ်ဆိုတဲ့ဥပဒေလောက်ထားတာကိုတို့ရတယ်နာဥပဒေက သာမမဟုတ်ရင်လည်းသူမျက်နှာလှည့်ပြီးတော့ကြည့်ရတာအဲဒီသူမျက်နှာနဲ့တဲ့ရတာသူကပုဂ္ဂိုလ်ဆိုင်တယ်ဒီလိုလုပ်တာပါအဲဒါတွေဟာတရားမင်းကြီးရောက်တာကိုတရားကသူကစီရင်ရတာကိုဒါတွေတက်သေးတွေပါတွေပေါ်ပြီးမေးရမှလည်းတူပါရဲ့လို့သာဘယ်လိုဖြစ်တုံးဘယ်လိုနေတုံးဘယ်နည်းတုံးအဝေးနည်းတွေတိုင်းတာလောက်ရပါလိမ့်မယ်လို့ဒီမျက်နှာကဘယ်ပဲလှည့်တော့ဒါပါလေလောက်ရပါလိမ့်မယ်ဘယ်မှမလှည့်ဘူးဆိုလို့ရှိရင်လည်း ဘယ်ဘက်မှလည်းမနီးဘယ်ဘက်မှလည်းမလဲဘူးဆိုလို့ရှိရင်လည်းအဲဒီနှုတ်သုံးအငင်းခုံတွေမဖြစ်ရအောင်ပါတရားမင်းကလာခြင်းရင်သာတရားမင်းကပိုင်ဆိုင်နေဆိုပြီးတော့သိရဆိုတာကိုဒါကအစိုးရပိုင်တော့တာပါလေသူကသူကဘယ်သူနဲ့မှမဆိုင်ဘူးသူကဒီလိုမလုပ်လို့ရှိရင်လည်းသူညင်းနေကြအောင်ပါပဲမသိနေရဆိုတာဥပဒေကသူကလက်လက်ဥပဒေကသူလည်းဥပဒေရှိအဲ့ဒါတွေကမအားဘူးတဲ့ဒါတွေလုပ်နေရတဲ့ကိစ္စတွေ နတ်ကိစ္စတွေအများနေတယ်ဆိုရင်ခဏခဏဟိုဘုရားလက်ထက်စီကတော့နာဒီကလည်းအများကြီးဖြစ်မှလည်းတူပါတယ်ကုသိုလ်ကောင်းမှုတချို့ကလည်းတော်သိမ်းလည်းရောက်တော့တယ်ရှိမှာပါတယ်မှာအဲ့ဒါတွေလည်းအဲဒီကိစ္စတွေရောက်ပါဗျာတဲ့လာကျင်တော့ကြာပါပြီတဲ့တခါကညသာဗျာတလလာကာရကုခန္ဓာကုတိတိုက်မှာသတင်းသုံးနေပါတယ်ဒါဝတိဒီဇေရုံကျောင်းတော်မှာပါပဲခန္ဓာကုတိတိုက်၄ခုရှိတယ်

သိအကြီးကြီးတော့မဟုတ်ပါဘူးကြောင်းတိုက်ရာလေးတွေသူကတွေ့ခဲ့အဲ့ဒါနာရဝင်သေးကြီးကလူတဲ့ခန္ဓာကိုယ်တည်းသုံးခုသလလာကာရဆိုတာလည်းထင်းယူထင်းယူသားနဲ့လောက်သလားထင်းယူမယ်ရှိတာအကြောင်းပြုပြီးတော့လာမျိုးသလလာကာရအဲ့ဒါထင်းယူခန္ဓာကိုယ်တည်းပေါ့အဲ့ဒါကသတိနိကောသလမင်းရဲ့လူတဲ့ခန္ဓာကိုယ်တည်းအဲ့ဒီခန္ဓာကိုယ်တည်းကမြတ်စွာဘုရားသခင်လုံးလုံးပါတယ်တတိတော် ပူဇော်ဖူးမြော်ကြတော့မလို့တခါလာခဲ့ပြီဗျာအဲ့ဒီလာတော့ကမြတ်စွာဘုရားကသမာဘဝင်စားနေတယ်အဲဝိပဝနာမင်းကြီးရဲ့အစေပအချွေရန်ဖြစ်တဲ့အလူကျွေးပေါ်တယ်အလူကျွေးမိပြားလေးနေမှာပါနမိပြားလေးနေဘူးဇတိသုဒနာသမီးရှိတယ် သူကနဂရာကံဖြစ်ပြီးတော့ကာမဂုဏ်ကိလေသာတွေနေပါပြီးတော့နေတဲ့အတွက်လူမကြီးတို့သူကဘုရားကိုအများအားသိကနေတယ်ဆိုတာကိုအမှဘုရားတဲဥကြီးပြီးတော့ဘုရားကတော့သိကအဲ့ဒါတွေ့တယ်ဗျာတဲ့တွေ့တော့ကိုဟေးဘုဇတိအဲဘုဇတိ ဟိုတရားမင်းကမြတ်စွာဘုရားကြောတယ်ဆိုတာ၆လက်သမ်းပါသူကပြောတယ်ရှင်တရားမင်းခုမြတ်စွာဘုရားသမာဘဝင်စားနေတယ်ဒီချိန်ဟာဖူးမြောက်ဖို့ကတော့အချိန်မဟုတ်ဘူးလို့ပြန်ပြောတယ်ဒီဒါချင်းလည်းမြတ်စွာဘုရားသမာဘကထားတဲ့ခါကြမှာပဲလျှောက်လိုက်ပြီးတော့ဆိုပြီးတော့မှားခဲ့ပါတယ်ဗျာတဲ့အဲ့ဒီဘုဇတိသန္တာသမီးများတတိတော်ရဲ့ကိုစားများ မြတ်စွာဘုရားကိုရှိခိုးကြတော့ပါရဲ့လားဘုရားမှားရပါရဲ့လားဟောကြောက်တာဟာမှားရပါတယ်အဲဒီတော့ကမင်းတရားမင်းယထာဘိသိနေတဲ့အပန်နဲ့ပဲတရားသမာဓိကထားတာပဲအမှန်ကတော့သူကလက်မခံနိုင်လို့ပြောတယ်ဟိုတုန်းကသူလာရင်အဲဒီတုန်းကတရားဟောလို့တရားနာလို့ရှိရင်လည်းပါရမီကမင်းသေးဘူးအိန္ဒိယမြင့်ကျက်သေးဘူးအိန္ဒိယမြင့်ကျက်သေးခင်ဆိုလို့ရှိရင်ဟောလည်းပဲသူကဘာမှအကျိုးရမှာမဟုတ်ဘူး ကောင်းမှုဘုရားတို့အချင်းနဲ့ဟောတာများတော့ဒီနေမြင့်ကျဆိုတခြားမဟုတ်ဝဲတဲ့တုန်းကတော့သူကဘေးရန်တွေမရှိသလိုစိတ်ကသရာတရားနဲ့ကြီးညိုပါတယ်ဆိုရင်လည်းလို့စိတ်ကတာဝေသားတွေရှိမှာမဟုတ်ဘူးအဲနောက်မကြခင်အတွင်းပဲသူဘုရားနမိတ်တွေမြင်ပြီးနာဒီကသုရိရတော်မယ်ဆိုတဲ့အခြေအနေတွေသိပြီးတကလား သာဝေကလည်းရပြီးတော့ထိလန့်လာတဲ့အခါမှာဒီခါမှတရားဟောမှသူတရားသူရမယ်ဆိုတဲ့ဆိုတာတရားမြင်လာတယ်ဘုရုံးကသူပူဇော်ကြောမခံရအောင်လို့တမင်ပဲဟိုကသမာဘဝင်စားလိုက်တယ်ဆိုတာကိုအချိန်နဲ့ကန့်တာပြီးတော့သူအဲဒီဟာနာယထာထွက်သွားပြီးအချိန်လောက်ကြည့်အောင်ငါသမာဘဝင်စားရအောင်တရားလူကြည့်လို့ဝင်စားလို့ရတာကိုသက်ကနဲ့လည်းပိုင်ဝင်စားလို့ရတယ်မင်းနဲ့လည်းပိုင်ဝင်စားလို့ရတယ်လည်းမဝင်စားဘူး အဲဒါကြောင့်ဘူဇရီဆိုတဲ့နာသမီးအသင်နာနေပြီးတော့မြတ်စွာဘုရားသမဘောဝင်စားနေတဲ့အခုချိန်ရကတော့ဘုအချိန်မဟုတ်ဘူးဆိုတော့လည်းသမဘောကလိုးတဲ့ခါထားတဲ့ခါကာလကြာမှာပဲအဲငါ့ဤကိုယ်စားကတော့လိုက်ပါတော့မှာပြီးတော့သွားခဲ့တယ်အဲဒါကတော့ပါရဲ့လားဗျာမှားရပါရဲ့လားဆိုမြတ်စွာဘုရားကအာမှားရပါတယ်ဟွန်းမှားရပါတယ်ကတော့ပါတယ်အဲဒီတော့က သင်္ကြန်မင်းရဲ့ယထာဘိလိမ့်တဲ့သာနဲ့အဲဒီအသာနဲ့ဗေဒီယသမာဓိကထားတာပဲပြီးတော့ပြောပြီးတော့အဲဒီကနောက်ကိုမြတ်စွာဘုရားသူကကြောက်ပါတယ်အချင်းကတော့နှစ်နာရီရှိသွားပြီနဲ့တွေ့တယ်ဆိုဟင်အဲ့တော့အတူယုတ်ကလေးတော့ပြောလိုက်မှဒီမှာဒီဟာတော်တော်များအောင်ပါပဲတရားကိုမရောက်သေးဘူးတော်တော်လူသေးတယ်သာမှုကလားတရားကစတရားကဘယ်ရောက်စ

အဲလူပြည်လောကကကောဘိကဆိုတဲ့မျိုးသမီးရနေကောဘကဆိုတဲ့သားလေးဖြစ်လာဘူးအရင်ကသာဟိုကန္နဘာနာတော့လာပြီးတော့စပြတဲ့ခါကလာအရင်နာသားတွေကိုမှန်လို့မဲလို့နာသားတွေကဘာကြောင့်ပါလဲစဉ်းစားလိုက်တဲ့ခါကျတော့နောက်သူတို့လူပြည်လောကကသူတို့ရဟန်းနေဖြစ်နေတော့အဲဒါသတိရပြီးတော့ဒီကတရားနှလုံးသွင်းတယ်လို့ချက်ချင်းပဲသူကအနာဂတ်ဖြစ်အဲဒီကသူ့ရည်ပြီးတော့

ဆရာသောဘုရားခွင့်ပြုတဲ့အခါခုနကမေကွန်းပြဒနာကိုမေးပါတယ်ဗန္တိမြတ်စွာဘုရားဒေဝနာတို့သည်၎င်းမနုဿလူတို့သည်၎င်းအတူရာအတူရာနတ်တို့သည်၎င်းနာဂနာဂတို့သည်၎င်းကနာဘာကနာဘာနတို့သည်၎င်း အင်းကြီးတို့မှာတပါးကုန်သောရေစာပုထုကခြင်းမြတ်စွာဘုရားအပေါင်းတို့ဒီလကောင်တန်တိချစ်ကြပါကုန်သည်ရှင်ပြတေတို့နတ်လူစားရှိသောအဲနေတန်တို့နတ်လူစားရှိသောမြတ်စွာဘုရားအပေါင်းတို့အားဣတိဤသို့ကောင်းသောလူလာခြင်းသည်ဟောတိဖြစ်လေရှိပါသည်ရှင်ဗျာမေရငါတို့သည်အဝေရာကြောင့်ငင်းကုန်သည်ဖြစ်၍အဒါနာဘေရန်ကင်းကုန်သည်ဖြစ်၍အပါထံ

အဘယ်တန်ရောစဉ်ဘယ်နှောင်ရိုးရှိကုန်သည်ဖြစ်၍သဝေရာယာရှိကုန်သည်သဝေရာယာရှိကုန်သည်ဖြစ်၍သရဏာဘိရသင်ကုန်သည်ဖြစ်၍သတဗတာယာသူရှိကုန်သည်ဖြစ်၍သဝေရိနောသူတော်ဘာယာသူဖြစ်ကုန်လျက်ဝေရဏိနေကြပါကုန်သည်ရှင်ဖျားလို့အဲ့ဒီလိုမေးတော့မြတ်စွာဘုရားဣဒ္ဓမစီယသံဃာရှင်ရှိနေလို့ဆိုတာဖြေကြပါတယ် ကဲသံဃာကလေးဆိုပြီးကနေဘယ်ဥမှဖြစ်တော့မယ်ဖြစ်ရဘူးလို့လားနိုင်ပြပါကာမဘုံမှာကာမဘုံမှာနတ်လူများတို့နတ်လူများတို့ကောင်းစားပြေဝါကောင်းစားပြေဝါဘေးရန်ပလေဘေးရန်ပလေအင်းမြချမ်းသာအင်းမြချမ်းသာနေလိုပါလေနေလိုပါလေဣဒ္ဓမစ္စေဣဒ္ဓမစ္စေ နှုတ်ပွေ၍နှုတ်ပွေ၍ခြင်းကြီးမကြခြင်းကြီးမကြဆင်းရဲရသည်ဆင်းရဲရမူလသင့်ဖြင့်မူလသင့်ဖြင့်သူအကြောင်းစစ်သောသူအကြောင်းစစ်သောမုန်းချစ်အားသာမုန်းချစ်အားသာအာယုံများနှင့်အာယုံများနှင့်သူလားတလီသူလားတလီဉာဏ်စီရတံဉာဏ်စီရတံ စေရမှာဆွဲစေရမှာဆွဲစေရလွဲ၍စေရလွဲ၍သင်ကဲဆင်ငါသင်ကဲဆင်ငါသင်ရိုးပါသည်သင်ရိုးပါသည်သောက်ပြာရွာရသောက်ပြာရွာရသင်သမျှကိုသင်သမျှကိုမကြသဖြင့်မကြသဖြင့် မမီတဲ့ကြောင်မီတဲ့ဆောင်၍မအောင်ပြင်းကလမ်းမှန်ရသည်မုံကြချမ်းသာရေးပေသည်မုံကြချမ်းသာရေးပေသည်ဤသက်သာတင်ညသုတ်ဤအခြေအခြေခံဖြစ်သောတရားယူဝံယူဇနာကမှသာရသောဓမ္မသောနာကုသိုလ်ကစေတနာရဲ့အစွမ်းအမှုပေါ်ကြောင့် င်းရဲခြင်းအကြောင်းတရားတို့ကိုပယ်နိုင်ခြင်းဖြစ်၍ဤဒေသနာတော်၌ဟောဟောလတန်သောအကျင့်ပရိပါတော်ဝိကျင့်ကြအာရုံနဲ့ဖြည့်ဝိပဿနာညာစင်ရိယမဲ့ညာစင်စင်ခတ်တဲ့ဉာဏ်ဖြစ်သောနိဗ္ဗာန်တရားကိုလင်းမြန်စွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း